အလုံးနမောတတ္တသုံးကြိမ်ဆိုပြီးတော့ပရိကံယူလိုက်ကြရအောင်ဆိုလိုက်ပါနမောတတ္တနမောတတ္တဗုဒ္ဓဝါတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဗုဒ္ဓဝါတောအရဟတောသမ္မာသမ္ဗုဒ္ဓတ္တ နမောတတဗဂဝတောအရဟတော သမ္မာသမ္ဗုဒ္ဓတာမြတ်စွာဘုရားမြတ်စွာဘုရားဘုရားတပည့်တော်တို့သည်ဘုရားတပည့်တော်တို့သည်အခုတရားထုတ်ဆဲခါ၌အခုတရားထုတ်ဆဲခါ၌မြတ်စွာဘုရားအားမြတ်စွာဘုရားအား ိဗ္ဗံကိုယီမှန်၍နိဗ္ဗာန်ကိုယီမှန်၍ဘုရားတိတော်တို့ဤဘုရားတိတော်တို့ဤခန္ဓာ၅ပါးခန္ဓာ၅ပါးယုံနံတပါကိုယုံနံတပါကိုဒုရံပါဤဒုရံပါဤတလူပါဤတလူပါဤ ပူဇော်ပါ၏ပူဇော်ပါ၏ခန္ဓာ၅ပါးခန္ဓာ၅ပါးယုံနာ၅ပါးယုံနာ၅ပါးလူရန်ရသည့်အကျိုးလူရန်ရသည့်အကျိုးမဲ့ဉာဏ်မဲ့ဉာဏ် ဘောညာဘောညာနိဗ္ဗာန်တရားတော်မြတ်ကိုနိဗ္ဗာန်တရားတော်မြတ်ကိုရပါလို့ဤအရှင်ဖျားရပါလို့ဤအရှင်ဖျားမထမ်းဆရာဖြစ်တော်မူသော ကမ္မထံဆရာဖြစ်တော်မူသောသင်ကိုကြောင့်သင်ကိုကြောင့်ဘုရားတော်ရှင်သူမြတ်ကြီးဖရာဘုရားတော်ရှင်သူမြတ်ကြီးဖရာဘုရားတပည့်တော်တို့သည်ဘုရားတပည့်တော်တို့သည်ယခုတရားထုတ်ဆဲခါ၌ယခုတရားထုတ်ဆဲခါ၌ဘုရားတော်ဖရာကြီးအားဘုရားတော်ဖရာကြီးအား နိဗ္ဗာန်ကိုရည်မှန်း၍နိဗ္ဗာန်ကိုရည်မှန်း၍ဘုရားတပည့်တော်တို့ဤဘုရားတပည့်တော်တို့ဤခန္ဓာ၅ပါးခန္ဓာ၅ပါးယုတ်နန္တပါကိုယုတ်နန္တပါကိုလူရန်ပါဤလူရန်ပါဤအလူပါဤအလူပါဤပူဇော်ပါ၏ပူဇော်ပါ၏ခန္ဓာ၅ပါးခန္ဓာ၅ပါးယုံနာနှစ်ပါးယုံနာနှစ်ပါး လူတိုင်းရသည့်အကျိုးလူတိုင်းရသည့်အကျိုး ရတော်ဘုရားကြီးဤရတော်ဘုရားကြီးဤသိအပ်သောသိအပ်သောတတယတတယပရမတယပရမတယယုတ်တယယုတ်တယနန္တယနန္တယသစ္စာတရားတော်မြတ်တို့ကိုသစ္စာတရားတော်မြတ်တို့ကိုဒေသနာတော်မူပါရှင်ဘုရားဒေသနာတော်မူပါရှင်ဘုရား31 31 ရှိသမျှရှိရှိသမျှအနန္တဝေအနန္တဝေဥမ္မာနေကိုကရေဥမ္မာနေကိုကရေယေမာနေသကရေယေမာနေသကရေဘုံတတဝါယေတတဝါဘုံတတဝါယေတတဝါသဗေတတာသဗေတတာတတဝါအပေါင်းတတဝါအပေါင်း သัจ java လာတတိုင်းသัจ java လာတတိုင်းသီဃာဘဂုံသီဃာဘဂုံဘုံမကြံရေမကြံဘုံမကြံရေမကြံအထဘဝအထဘဝ အဝိဇိတိအဝိဇိတိ30တပုံ30တပုံကျင်လည်ကြကုန်သောကျင်လည်ကြကုန်သောဝိနည်းသတ္တဝါပေါင်းတို့အားဝိနည်းသတ္တဝါပေါင်းတို့အားအကျွန်ုပ်တို့ဤအကျွန်ုပ်တို့ဤ ဒါနကုသိုလ်ဒါနကုသိုလ်သီလကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဘာဝနာကုသိုလ်အဋ္ဌံပါရမီကုသိုလ်အဋ္ဌံပါရမီကုသိုလ်ဤကောင်းမှုတို့ကိုဤကောင်းမှုတို့ကိုအကျွန်ုပ်တို့နှင့်အကျွန်ုပ်တို့နှင့်သတ္တုထမြသတ္တုထမြဤသူညီမြဤသူညီမြရကြရအောင်ရကြရအောင်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 စာပြီးအိမ်လေးလေးပြင်လို့ရပါပြီကိုရဲ့အောက်ကခုထရာလေးကြာကြာနာနာပြင်စင်မှာနှစ်နာရီလောက်ထိုင်တဲ့အခါကျတော့ကိုယ့်ရဲ့ခန္ဓာကိုယ်ဣရိယာပုအခုလေခင်းနေလုံကြီးတွေပစိုးတွေဝဋ္ဌာရတွေ ထိုင်ထားတာတွေသေးသေးချာချာပြင်ဆင်ပြီးမှထိုင်ခါယူကိုတင်းလဲဆန့်မထားပါနဲ့ ပုံမှန်ထိုင်နေကြအတိုင်းလေးပဲခါကိုရန်ကြီးလဲကိုယ်မထားနဲ့ဒီရန်ကြီးလဲဆန့်မထားနဲ့ပုံမှန်ထိုင်နေကြအတိုင်းလေးထိုင်ပါခြေတော်နှစ်ခုလဲထားလည်းမထားပါနဲ့ဖြည့်ချဘယ်ဘက်ခြေတော်ကအတွင်းဘက်မှာကိုယ်ထားရလား ညာဘက်ခြေတော်တွင်းဘက်ထားသလားဘယ်ထိုင်မျိုးကကိုယ့်အတွက်ကအနှစ်သက်ဆုံးခြေနေလဲပြန်ပြီးတော့သုံးသက်မိမိထိုင်နေကြအတိုင်းလေးအဲ့ဒီတိုင်းလေးကိုယူမှတခါတလေခြေတော်ကိုပြောင်းထိုင်လိုက်ပြီးတော့တရားထိုင်ပြီးမှစိတ်တိုင်းမကြတာဟိုလိုလှုပ်ချင်တာဒီလိုလှုပ်ချင်တာပြန်ဖြစ်တတ်တယ်စာကြတဲ့စိတ်တိုင်းကြအောင်ပြင်းဒီ9မိနစ်လောက်တွင်မှာ စိတ်တိုင်းမကြသေးစိတ်တိုင်းကြအောင်သေးသေးချာချာပြင်ဆင်ပြီးတော့မှထိုင်ပါ မိမိရဲ့အတိုင်းစိတ်တိုင်းကြတဲ့ယောဂီများကခေါင်းပိုင်းကနေစပြီးစစ်ကြည့်ကိုယ်ခန္ဓာကိုယ်မျက်နှာကြောကြီးတွေကောင်းကြောကြီးတွေတင်းနေတာတွေတောင့်နေတာတွေညှက်ထားတာတွေပါးစပ်ကိုတင်းတင်းစိတ်ပြီးတော့ဇောနဲ့ပိတ်နေရတာလားသူ့တဘာဝအတိုင်းလေးပဲထား စိတ်စောတွေအကုန်လုံးဖြေချလျှော့ချကောင်းငယ်တဲ့လေဗင်ကြောတွေဂုံကြောတွေစိတ်နဲ့အကုန်လုံးဖြန့်ကြည့်စိတ်နဲ့ဖြန့်ကြည့်အခုံကြီးတင်းနေတာတွေဂုံကြောကြီးတင်းနေတာတွေမတိမတာစိတ်နဲ့သွားပြီးညှက်နေတာတွေရှိသလားခန္ဓာကိုယ်တစ်ခုလုံးအကုန်လုံးစစ်ကြည့်ဂုံကြောတွေ လက်မောင်းကြောကြီးတွေပခုံးကြောကြီးတွေနောက်ကြောကြီးတွေခါကြီးကဆန့်ထားတာလားကုန်ပြန်စစ်ကြည့်ခါကြီးကိုဆန့်လည်းမထားနဲ့ညက်လည်းမထားနဲ့တင်းလည်းမထားနဲ့တောင်းတောင်းကြီးလည်းလုံမထားပါနဲ့ပုံမှန်နေထားလေးနဲ့ပဲထိုင်ပါတင်းနာတွေတောင်းနာတွေ ဘာမှမရှိပါသေးနဲ့တင်နာတွေတောက်နာတွေခါကြော်ကြီးတွေကိုယ်လုံးဖြေချလျှော့ချအလုံးထိုင်ထားတဲ့ တင်မလင်ခွေတွေဘာမှမရှိပါသေးနဲ့ sorry လည်းဘာမှမကပ်ပါသေးနဲ့အားလုံးဖြေချလျှော့ချခုလုံးဖြေချလျှော့ချစိတ်ကိုငြိမ်အောင်ထားအေးအောင်ထားလိုက်ပါစိတ်ကလေးငြိမ်ပြီးအေးပြီးကြီးနေအောင်ထား ခန္ဓာကိုယ်ဣရိယာပုလည်းစိတ်တိုက်ကြပြီကိုယ်စိတ်ကလည်းစပြီးငြိမ်းအေးလာပြီဆိုရင်ကမ္မထာစပြီးတော့ရှုမယ်ယုတ်ကမ္မထာယုတ်ရဲ့အနိစ္စသဘောအနိစ္စလက္ခဏာကို မြင်အောင်ကြည့်မယ်ပထဝီတေသောအာဘောဝါယောဆိုတဲ့ဓာတ်လေးပါးထဲမှာ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 တွန်းတက်လက်ကန်တက်လက်ဝါရောတလီပြောင်းလဲနေတဲ့သဘောလေးညီအောင်ကြည်နာသီဝထဲမှာတတိထားစောင့်ကြည့်ပါတွန်းတက်လက်ကန်တက်လက်တတိထားကြည့် ဟွာရောဓာတ်ရဲ့တွန်းမှုသဘောလေးစာပြီးတိုးပြီးဝင်လာတယ်တော်တော်ကြာကြာအချိန်ကုန်ရင်ပြတ်သွားတယ်တိုးပြီးဝင်လာတယ်လေလေနှာသီးဝါလေးမစပြီးတိုးပြီးဝင်လာတာလေအဲ့ဒါလေးကတော်တော်ကြာတော့အချိန်ကုန်ရင်ပြန်ပြီးတော့ပြတ်သွားပြန်တွန်းဝင်တဲ့သဘောလေး

ဝင်ရင်ဝင်ရင်ဝင်ရင်အချိန်နဲ့ကိုယ်ရဆုံးသွားတခါကြာကြာထားလို့ရလားဆိုမရဘူးတခါကံပြီးတော့ပြန်ပြီးစပြီးထုတ်ပြန်လေလေးစပြီးတော့ထုတ်နေတဲ့လေလေးရဲ့ဝါယောဓာတ်လေးရဲ့အစတွန်းထွက်လာတဲ့ဟာအစအလဲအဆုံး ဝါယောဓာတ်ရဲ့တွုံးမှုသဘောရဲ့အစအလယ်ဆုံးဝင်လာတဲ့ဝါယောဓာတ်လေးအဲ့ဒါကိုတိုးမှုပြန်ထုတ်တော့ကံမှုလို့ပြောတာတွုံးမှုကံမှုသဘောရဲ့အစအလယ်ဆုံးလေးကိုသေးသေးချာချာညံနဲ့တတိထားပြီးစောင့်ကြည့်စိတ်ကိုအတိတ်လည်းမတွေးပါသေးနဲ့အနာဂတ်လည်းမတွေးပါသေးနဲ့တတိထားစောင့်ကြည့်ပါ တို့နဲ့၄ရက်အစအလဲဆုံးကန်ထုတ်တဲ့၄ရက်အစအလဲဆုံးအလုံးကိုသိပြီးတော့နေအောင်တတိထားပြီးတော့စောင့်ကြည့်ပါ တွန်းနာရဲ့အစအလဲဆုံးကံထွက်တဲ့ဝါယောဓာတ်ရဲ့အစအလဲဆုံးအလုံးကိုမြင်အောင်ကြည့်တတိထားပြီးစောင့်ကြည့်အဲ့မှာဘာတွေ့ရမှာလဲပြောင်းလဲနေတဲ့သဘောကိုသွားတွေ့ရတွန်းတလှဲ့ပေါ်လာပြန်ပြီကာနာတလှဲ့ပေါ်လာပြန်ပြီ ဒုံးတလဲပေါ်လာပြန်လိုက်ကံတလဲပေါ်လာပြန်လိုက်ဟောဒုံးတလဲကံတလဲဒုံးတလဲကံတလဲနဲ့သူ့သဘောသူဆောင်နေပါလား ကွာရော့ဒတ်ရဲ့ပြောင်းလဲနေတဲ့သူသဘောသူဆောင်းနေတာလေးကိုမြင်အောင်ကြည့်မမြဲပဲနဲ့ပြောင်းလဲနေတဲ့သဘောလေးဒွန်တလဲကန်တလဲဒွန်တလဲကန်တလဲအဲ့ဒီဝါရော့ဒတ်လေးကပြောင်းလဲနေရတာပြောင်းလဲဖောက်ပြန်နေတဲ့သဘောလေးကိုမြင်အောင်ကြည့်ပါ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 အဲ့ပြောင်းလဲနေရတာကို မမြဲလို့အဲ့ဒါကိုရသော်ဘုရားက ပြညတ်လို့အနိစ္စလို့ပြောလိုက်တာကိုယ်သိရမှာကပြောင်းလဲဖောက်ပြန်နေတဲ့မမြဲတဲ့သဘောကိုပဲဉာဏ်နဲ့မြင်အောင်ကြည့်ပေးပါတွုံးမှုသဘောလေးရလဲတွန်းတလဲကန်တလဲတွန်းတလဲကန်တလဲသူသဘောသူပြောင်းလဲနေတဲ့ အဲ့ဒါရုပ်ရဲ့အနှိမ့်စသဘောပြောင်းလဲခြင်းသည် မမြဲလို့အဲ့ဒီသင်္ခါရတရားတွေဟာ အနှိမ့်စပဲအဲ့ဒါလေးကိုဉာဏ်နဲ့မြင်အောင်ကြည်ခိုင်းတာတွန်တလဲကန်တလဲတွန်တလဲကန်တလဲဖောက်ပြန်ပြောင်းလဲနေတဲ့သဘောလေး အဲ့ဒီသဘောလေးကိုဉာဏ်နဲ့မြင်အောင်ကြည့်ပါဟိုတွေးလိုက်ဒီတွေးလိုက်စိတ်တွေလည်းပြားများမနေပါစေနဲ့နာသီဝတွန်းမှုသဘောကပ်မှုသဘောကိုပေါ်တိုင်းပေါ်တိုင်းတွန်းနာတွန်းနဲ့လေးလေးတိုးပြီးဝင်လာတာရဲ့အစအလဲဆုံးကံပြီးတော့ပြန်ထွက်သွားတဲ့လေးလေးရဲ့အစအလဲဆုံးအဲ့ဒါကိုမြင်အောင်ကြည့်တတိထား တသက်လို့ဟိုတွေးတွေဒီတွေးတွေနဲ့တွေးလာပဲတော့မှလည်းမဆုံးဘူးဒီတွေးတွေကအတွေးတွေတော့မလိုက်ပါနဲ့တောကတွေဖျောက်ထားလိုက်ပါကျင့်တတ်မှုတွေမကျင့်တတ်မှုတွေအာလို့ခွာချထားပြီးတော့ဘာမှမစင်းသားတော့ပဲနဲ့နာသီဝရဲ့တိုးမှုကံမှုဝါယောဓာတ်ရဲ့ဒီတွန်းမှုကံမှုသဘောလေးကိုတိုးပြီးဝေးလာတာတွန်းသွားတယ်ပြောတာအဲ့ဒီသဘောလေးရဲ့ အစအလဲဆုံးပြန်ပြီးတော့ကန်ထွက်သွားတဲ့ဝါယောဓာတ်ရဲ့အစအလဲဆုံးလေးကို သေးသေးချာချာညံထဲမှာကြည့်ပေးနေပါတတိနဲ့စောင့်ကြည့်တတိနဲ့စောင့်ကြည့်တတိနဲ့စောင့်ပြီးကြည့်ပါများရင်တွန်းမှုသဘောကမ်းမှုသဘောတွေရဲ့ ပြောင်းလဲနေတာတွေမြင်လာပါလိမ့်မယ်တတိထားစောင့်ကြည့် ဒီဝါရီတွန်းမှုသဘောကံမှုသဘောလေးတွေပြောင်းလဲနေတဲ့သဘာဝကိုမြင်အောင်ကြည့်ပါဝါယောဓာတ်ရဲ့ပြောင်းလဲနေတဲ့သဘောလေးတွေကိုမြင်နေမမြဲတဲ့အနေဆာကိုမြင်လာတာရုပ်ဆယ်ဟာသူ့သဘောနဲ့သူဖောက်ပြန်ပြောင်းလဲနေပါလားရုပ်သဘောတွေဖောက်ပြန်ပြောင်းလဲနေရတာကိုပဲမြတ်စွာဘုရားရှင်ကိုရောမြတ်ကြီးက အနိစ္စအဲ့ဒါမမြဲဘူးလို့ပြောတာအနိစ္စရဲ့သဘောကသူ့သဘောသူ မမြဲတဲ့သဘောကိုပြနေတာပြောင်းလဲနေတဲ့သဘာဝအနိစ္စသဘာဝအနိစ္စမြင်အောင်ကြည့်ပါတို့ရဲ့ပေါက်ပြန်ပြောင်းလဲနေတဲ့သဘောတွေ န္ဓာကိုယ်ပေါ်မှာတောင်သဘောတင်းသဘောပထဝီဓာတ်ရဲ့သဘောတွေပေါ်လာရင်လဲပေါ်လာတဲ့ယောဂီများက ဖြန့်ကြည့်အဲ့ဒီတောင်သဘောတင်းသဘောပေါ်ပြတဲ့နေရာလေးကိုဖြန့်ကြည့်စိတ်ကနေအဲ့မှာကြည့်တင်းတဲ့သဘောလေးတောင်တဲ့သဘောလေးတွေဘလို့ပြောင်းလဲနေသလဲဆိုတာမြင်အောင်ကြည့်ပါ ပေါင်ကြောကြီးတွေတင်းနေသလားခါကြောကြီးတွေကတင်းတက်လာသလားတောင့်လာအဲ့ဒီခန္ဓာကိုယ်ဘဝပေါ်လာပြီဆိုရင်တော့ဖြန့်ကြည့်နာသီဝတခုတည်းမကြည့်နဲ့ဒီကိုယ်လုံးမှာဖြန့်ကြည့်တောင့်သဘောတင်းသဘောမာသဘောကြိုက်သဘော ထုံသဘောကျင်သဘောပေါ်ပြနေတဲ့ယောဂီများက ဖြန့်ကြည့်ပါ တင်မှုတောင်းမှုမာမှုပြောမှုတချို့တလေကြတော့လဲပူလာကြီးတွေပေါ်လာမယ်ပူလာတဲ့သဘောတွေဓာတ်ကြီးလေးပါးရဲ့သဘောတွေပေါ်လာရင်ပေါ်လာတာလေးတွေရဲ့အပေါ်မှာ တင်းတာပေါ်လာရင်အဲ့တင်းတဲ့သဘောဘလို့ပြောင်းလဲသွားသလဲဆိုတာမြင်အောင်ထိကြည့်လှုပ်မြေမရွှေမလှုပ်ဖဲနဲ့သူ့ရဲ့သဘောကိုမြင်အောင်ကြည့်ခန္ဓာကိုယ်ကတင်းတာတွေတောက်တာတွေဘာမှမပေါ်သေးတဲ့ယောဂီများကနှာသီးဝမှာပဲတွန်းမှုကံမှုရဲ့ ပြောင်းလဲနေတဲ့သဘောလေးရဲ့မမြဲတဲ့အနေဆောက်မြင်အောင်ကြည့်အဲ့ဒီပြောင်းလဲဖောက်ပြန်ပြီးတော့နေတာဒီပဲလေးရဲ့အဲ့ဒါလေးကိုညံလေးနဲ့ကြည့်လိုက်တော့မမြဲတာကိုမြင်တာဩပြောင်းလဲနေရပါလားဖောက်ပြန်ပြောင်းလဲတယ်ဆိုတာအနေဆာမမြဲပါလားလို့ကိုယ့်ရဲ့ညံထဲမှာမြင်အောင်ကြည့်ပြောင်းလဲနေရတာဒီယုတ်တရား ရုပ်သဘောတွေဟာသူ့သဘောသူပြောင်းလဲနေရတာတွန်တလဲကန်တလဲတွန်တလဲကန်တလဲနဲ့ပြောင်းလဲနေရတာပြောင်းလဲနေတာဒီယုံမမြဲတာဒီအနေစာပြောင်းလဲဖောက်ပြန်နေရလို့အဲ့ဒါကိုမမြဲဘူးလို့ပြောတာအဲ့ဒါလေးကိုညံလေးနဲ့ကြည့်တတိထားကြည့်ညံလေးနဲ့ကြည့်ခန္ဓာကိုယ်ပေါ်မှာတောက်မှုတင်းမှု ဥမှုအေမှုထုံမှုကြေမှုကိုင်းမှုအဲ့ဓာတွေပေါ်လာတဲ့ယောဂီများကအဲ့ဘက်ကိုဉာဏ်ကဖြန့်ကြည့်တောင်းသဘောတင်းသဘောပေါ်လာတဲ့အဲ့ဒီသဘောတွေဟာသူကသူ ပြောင်းပြောင်းပြောင်းပြောင်းပြနေလိမ့်မယ်ပြောင်းပြောင်းပြနေလိမ့်မယ်တတိထားစောင့်ကြည့် တတိထားစောင့်ကြည့်ခန္ဓာကိုယ်ပေါ်မှာဖြန့်ကြည့်ပါမျောလည်းမနေပါသေးနဲ့ငှားရည်လည်းမနေပါသေးနဲ့တတိထားခန္ဓာကိုယ်ပေါ်ပေါ်မှလိုက်နော်မပေါ်ရင်နှာသီးဝါလေးမှာပဲတတိထားတချို့တလေကထိုင်လေးချင်းအာနေသေးတဲ့ပုဂ္ဂိုလ်ခဏလေးတန်းပေါ်မှာ လေကျင်အားကောင်းကောင်းနဲ့ထိုင်မှများလာတဲ့ယောဂီကဒီလောက်နေဘာမှပေါ်သေးမှမဟုတ်အဲ့ကြောင့်နှာသီးဝါလေးမှာဝါယောဓာတ်ရဲ့တွန်းမှုကမ်းမှုသဘောလေးပြောင်းလဲနေတဲ့သဘာဝရဲ့အနိစ္စလေးကိုပဲတတိထားပြီးမြင်အောင်ကြည့်ဖြစ်ချင်းပြက်ချင်းနေနဲ့ဖောက်ပြန်ပြောင်းလဲနေရတဲ့အနိစ္စရဲ့သဘောအနိစ္စလက္ခဏာဉာဏ်လေးကိုမြင်အောင်လို့ ရုပ်တရားတွေဆိုတာမမြဲပါလားလို့သိအောင်လို့သိအောင်မြင်အောင်စောင့်ကြည့်ခန္ဓာကိုယ်ကပေါ်ပြလာရင်သွားပြီးလှုပ်ပြမပေးနဲ့နော်ပေါ်ပြလာအဲ့ပေါ်လာတဲ့သဘောလေးတွေပေါ်မှာပြောင်းလဲခြင်းတင်းတဲ့သဘောရဲ့ပြောင်းလဲသွားတဲ့ လက္ခဏာလေးတွေမြင်အောင်ကြည့်ရုပ်ရသဘာဝတွေသူကသူတမျိုးပြီးတမျိုးပြောင်းလဲနေတာအဲ့ဒါကိုညံနဲ့ကြည့်လိုက်တော့မမြဲဘူးလို့ညင်းလာတာညင်းလာတာအနိစ္စလက္ခဏာ ဟိုကပြောင်းလဲနေတာအဲ့ဒါရုပ်တဘာဝရုပ်ရဲ့တဘာဝတရားတွေကသူ့သဘောသူပြောင်းလဲနေတာကိုဉာဏ်လေးနဲ့တတိထားပြီးကြည့်နေတော့မမြဲပါလားရုပ်စင်တွေဟာ ဖောက်ပြန်နေရပါလားပြောင်းလဲနေရပါလားဖောက်ပြန်ပြောင်းလဲနေတဲ့ရုပ်သဘောတွေဆိုတာတည်တယ်မြဲတယ်ခိုင်ခန့်တယ်ဆိုတော့ဘာတစ်ခုမှမရှိပါလား တင်တဲ့သဘောလေးတွေတောက်တဲ့သဘောလေးတွေရားတာလေးတွေပေါ်တယ်ပူတာလေးတွေပေါ်တယ်ခေါင်းတွေကနေတင်းလာတာလည်းပေါ်လာတယ်ကြက်လာတာလေးလည်းပေါ်လာတယ်ကြက်လာတဲ့သဘောလေးတွေတင်းလာတဲ့သဘောလေးတွေတောက်လာတဲ့သဘောလေးတွေခန္ဓာကိုယ်ပေါ်မှာအကုန်ဖြတ်ကြည့်ပေါ်ပြမှကြည့်မပေါ်ရင် လိုက်ပြီးတော့လည်းမရှာနဲ့ နာသီဝတွမှုကံမှုကအမြဲတမ်းရှိနေအဲ့ဒါကိုပင်တိုင်ဆန်ထားပြီးတော့ကြည့်တင်းလာတာလေးတွေတောင့်လာတာလေးတွေဘလို့သဘောပေါ်လဲခန္ဓာကိုယ်ပေါ်မှာပေါ်နေတဲ့သဘောလေးတွေရဲ့ သူ့တဘာဝသူပေါ်တာကိုပဲညံလေးနဲ့ပဲလိုက်ပြီးမြောင်ကြည့်ဟိုကသူကသူခေါ်ပြသွားလိမ့်မယ်ဟိုကပေါ်တိုင်းပေါ်တိုင်းတတိထားပါစောင့်ကြည့်ပါ ခန္ဓာကိုယ်တစ်ခုလုံးရဲ့ရုပ်သဘာဝတွေပြောင်းလဲနေတဲ့သဘောတွေတင်တာတစ်မျိုးတောင့်တာတစ်မျိုးကြက်တာတစ်မျိုးပူတာတစ်မျိုးအေးတာတစ်မျိုးအမျိုးမျိုး ပြောင်းလဲနေတဲ့ရုပ်ရဲ့သဘာဝတွေကိုမြင်အောင်ကြည့်ရုပ်ရဲ့လက္ခဏာခန္ဓာကြီးတစ်ခုလုံးဖြန့်ကြည့်လို့တွေ့ရလားပေါ်တိုင်းပေါ်တိုင်းမှာ ပြောင်းလဲနေတဲ့ရုပ်တဘာဝတွေကြည့်ငါကူငါဟာငါဥစ္စာလို့ဆွဲထားတဲ့ဒီခန္ဓာကိုယ်ကြီးဟာဘာတစ်ခုမှမြဲတာမရှိဘူးတောင်းတာတစ်မျိုးတင်းတာတစ်မျိုးပူတာတစ်မျိုးအေးတာတစ်မျိုးအမျိုးမျိုးပြောင်းနေပါလား မောလာတယ်ကြက်လာတယ်တင်းလာတယ်တောက်လာတယ်ရုပ်သဘာဝတွေဟာမြဲခြင်းမရှိပဲနဲ့မမြဲတဲ့သဘာဝသူသဘောသူဖောက်ပြန်နေရတဲ့သဘောပြောင်းလဲနေရတဲ့သဘောရုပ်ရဖောက်ပြန်ပြောင်းလဲတဲ့သဘာဝသဘောတရားတွေငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ငါလည်းမပိုင်ဘူး ငါနာတယ်ငါကြိုက်တယ်ငါထုံတယ်ငါကျင်တယ်လို့လည်းမမှတ်ပါနဲ့ထုံနာကြီးကျင်နာကြီးကြိုက်တာကြီးတောက်နာကြီးတင်းနာကြီးပေါ်လာကြီးအဲ့ဒီမှာဒိဋ္ဌိသွားကပ်ပြီးတော့ရုပ်လို့မသိဘူးပြောင်းလဲနေတဲ့အနိစ္စသဘောကိုလည်းမမြင်မဲနဲ့ငါနာလိုက်တာငါကြိုက်လိုက်တာဆိုရင်သွားပြီးအဲ့ဒါဒိဋ္ဌိကပ်ပြီး ဒါလေးပါးရဲ့ဟောက်ပြန်တဲ့အစုဝေးကြီးသူ့တဘာဝသူ့အလုပ်သူလုပ်နေတာသူ့သဘောသူဆောင်းနေတာသူဟာသူတင်းတလှဲ့တောင့်တလှဲ့ပူတလှဲ့အေးတလှဲ့ဖောက်ပြန်ပြောင်းလဲနေတဲ့တဘာဝတရားကိုတွားပြီးတော့အဲ့မှာငါပူတယ်ငါထုံတယ်ငါကျင်တယ်လို့ကြိုက်လိုက်ရင်ဒိဋ္ဌိ အဲ့ဒီဒိဋ္ဌိကိုခွာပြီးတော့ငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါလည်းမဟုတ်ရုပ်ရဲ့ဖောက်ပြန်တဲ့သဘာဝသဘောတက်တဲ့တင်းတက်လက်တောင်းတက်လက်သူသဘောသူဖောက်ပြန်နေတာသူ့အလုပ်သူလုပ်နေတာကိုကသိရမှာက ရုပ်ရဲ့ဖောက်ပြန်တဲ့သဘောတွေဟာ မမြဲဘူး မမြဲတဲ့သဘောလေးသူ့အနေနဲ့သူပြနေပါလားငါတို့မြဲတယ်လို့ထင်ခဲ့တဲ့ဟောဒီခန္ဓာကိုယ်ကြီးတစ်ခုလုံးဟာအခုထိုင်ပြီးတော့မလှုပ်မပြင်းနဲ့သေးသေးချာချာကြည့်တင်းနာတစ်မျိုးတောက်နာတစ်မျိုးအဲ့တင်းတဲ့သဘောကလည်းတင်းနာရဲ့အစအလယ်ဆုံးကြည့်လိုက်ပြောင်းသွားတာပူတဲ့သဘောလေးတွေပေါ်လာတယ် ပူတဲ့သဘောလေးအစလဲဆုံးကြည့်လိုက်ရင်သူကသူပြောင်းလဲနေတာအဲ့ဒီပြောင်းလဲနေတဲ့သဘာဝသဘောလေးဟာပြောင်းလဲနေရလို့ဖောက်ပြန်နေရလို့အဲ့ဒါကို အနေစာမမြဲဘူးလို့ပြောတာအဲ့ဒီရုပ်ရဲ့သဘာဝရဲ့အဲ့ဒီအနေစာကိုမြင်အောင်ကြည့်ရအောင် ရုပ်ရသဘာဝတွေသူ့အတူပြောင်းလဲနေတဲ့အနိစ္စမမြဲပါလားဉာဏ်လေးနဲ့သိနေရသူ့ရဲ့သဘာဝလက္ခဏာလေးသဘောလေးကိုပဲဉာဏ်လေးနဲ့ကြည့်တမျိုးပြီးတမျိုးပြောင်းလဲနေရတဲ့သဘောလေးတွေဉာဏ်နဲ့မြင်အောင်ကြည့်ပါ အဲ့ဒါရုပ်ရဲ့အဲ့ဒါအနိစ္စရဲ့လက္ခဏာကိုမြင်တာပဲကိုယ့်ရဲ့ခန္ဓာကိုယ်ဒါလေးပါဖောက်ပြန်မှုကနေပြီးတော့ရုပ်ရဲ့အနိစ္စလက္ခဏာမြင်မှအပြင်မှာကြားတဲ့အတန်လေးတွေလည်းအခုနားကြည့်ရှိတယ်ဥစဉ်ဟောနေတဲ့အတန်လေးတွေလာလာ တိုက်တိုင်းတိုက်တိုင်းမှာအတန်ရုပ်ဓာတ်လေးတွေဟာတစ်မျိုးပြီးတစ်မျိုးပြောင်းလဲနေရတာ။အော်ဒီအတန်ဓာတ်လေးတွေဟာလည်းပြောင်းပြောင်းနေပါလား။ ရှေ့ကဟောတဲ့အတန်လေးနဲ့အခုနောက်တစ်ခါထွက်လာတဲ့အတန်လေးနဲ့မတူတော့ဘူးနားကလည်းပြောင်းပြောင်းပြောင်းပြောင်းကြားတတ်တယ်အတန်လေးတွေကလည်းတစ်မျိုးပြီးတစ်မျိုးပြောင်းပြောင်းပြီးပေါ်တယ်တရားတန်ကြားလိုက်ငှက်တန်ကြားလိုက်ဟောဒါကအပြင်းမှန်းကိုရှုတာအတွင်းကရုပ်ရဲ့ပြောင်းလဲတဲ့သဘာဝအနိစ္စလက္ခဏာမြင်တော့မှကြားတာလည်းရှုလို့ရတယ် နာနာလေးတွေလည်းပြောင်းလဲသွားတဲ့ရုပ်ရဖောက်ပြန်ပြောင်းလဲတဲ့သဘောမြင်တာလေးတွေပေါ်မှာကြားတာလေးတွေပေါ်မှာနာနာလေးတွေပေါ်မှာအကုန်ရှုလို့ရတယ်ဒါပေမဲ့အဲ့ဒါကဉာဏ်ကမလိုက်နိုင်သေးမှဆိုလို့ခန္ဓာကိုယ်ကာယတကားကစောင့်ရှုကြာရာရီခဏထားအောင်ဒါရှုနည်းကိုပြောတာတောက်ပိုင်းကျရင်မြင်သမျှကြားသမျှနားသမျှစားသမျှရုပ်တဘာဝတွေဟာဖောက်ပြန်ပြောင်းလဲနေတဲ့သဘော အဲ့ဒါကိုအကုန်ရှုရမှာဒါပေမဲ့အခုချိန်မှာကြတော့ခန္ဓာကိုယ်ပေါ်ကိုပဲပေါ်သမျှကိုဒါတတိထားပြီးရှုဘာမှကိုတပြည့်တော်တော့မပေါ်ဘူးဖေဟာယောဂီများကနှာသီးဝါမှာဝါယောဓာတ်ရဲ့တွုံးမှုကာမှုကတော့အချိန်တိုင်းမှာရှိတာဝိပဿနာအလုပ်ဆိုတာခန္ဓာကိုယ်ပေါ်ကနေစိတ်ကိုဘေးမပြေးအောင်လို့အဲ့ဒီမှာတတိထားရတယ်စောင့်ရှုရတယ် သူ့ရဲ့အမျိုးမျိုးအဖုံဖုံပေါ်လာတဲ့သဘာဝတရားတွေရဲ့အပေါ်မှာသူ့ရဲ့သဘောလေးတွေသူ့ဟာသူပေါ်လာတာလေးတွေတင်းသဘောကတစ်မျိုးတောင်သဘောကတစ်မျိုးပူတဲ့သဘောလေးကတစ်မျိုး အမျိုးမျိုးပြောင်းလဲနေတဲ့ရုပ်စင်တွေဟာဖောက်ပြန်ပြောင်းလဲနေပါလားရုပ်စင်တွေဟာဘာတစ်ခုမှမြဲတယ်ဆိုတာလည်းမရှိဘူး ရုပ်စင်ဖောက်ပြန်ပြောင်းလဲပြီးနေတာတွေကိုမြင်အောင်ကြည့်တင်းမှုသဘောတွေတောက်မှုသဘောတွေဥမှုသဘောတွေအေးမှုသဘောတွေသဘောတွေအမျိုးမျိုး ပြောင်းလဲနေရတဲ့အနိစ္စကိုမြင်အောင်ကြည့်ပေါ်လာပြီဆိုရင်ဒီကိုယ်လုံးကဖြန့်ကြည့်သူကသူပြသွားလိမ့်မယ် 偏偏地，偏偏地。 ရုပ်အစင်းတွေပြောင်းလဲနေတာကိုမြင်အောင်ကြည့်ပါသူသဘောသူဖောက်ပြန်နေတာ ပြောင်းလဲနေတဲ့အဲ့ဒီရုပ်မှာငါဆိုတာမရှိဘူးငါကိုဆိုတာမရှိဘူးငါဥစ္စာဆိုတာမရှိဘူးရုပ်ရဲ့ပြောင်းလဲခြင်းသဘာဝသဘောတရားပဲရှိပါလားအဲ့ဒီပြောင်းလဲနေတဲ့သဘောတည်အနိစ္စမမြဲပါလား မမြဲတဲ့အနိစ္စရဲ့လက္ခဏာညာရုပ်တရားပေါ်မှာဒါအနိစ္စလက္ခဏာညာကိုသုံးတတ်တာမမြဲတဲ့သဘောလေးသူသဘောသူ ပြောင်းလဲနေတဲ့သဘောလေးရှုတကောလုံးမြင်အောင်ကြည့် နောက်ဆုံးဒေဂာနာနီဘဝတစ်ခုမှာဏီကုံချုပ်ရမယ့်အချိန်ကြတော့ကိုယ့်ရဲ့ခန္ဓာကိုယ်ပေါ်မှာဒကာဒကမတို့အဲ့ဒီရုပ်လက္ခဏာနဲ့တေရှုမှလားနာမ်လက္ခဏာနဲ့တေရှုမှလားအဲ့ဒါအခုတခါတည်းရှုတတ်အောင်လို့တနေ့နေ့သေရမှာဘယ်သူမှဒီလောကကြီးအမြဲတီးနေရမယ့်ပုဂ္ဂိုလ်တယောက်မှမရှိဘူးအဲ့ဒီလိုဘဝတစ်ခုဏီကုံချုပ်ပြီးဒေဂာနာနီအချိန်မှာ ကဲငါရုပ်လက္ခဏာကိုငါပိုင်အောင်ရှုနိုင်လားအဲ့ဒီချိန်မှာတင်းတာလဲပေါ်လာမယ်တောက်တာလဲပေါ်လာမယ်ကြက်တာလဲပေါ်လာမယ်မောတာလဲပေါ်လာမယ်ဆို့တာလဲပေါ်လာမယ်တင်းလာလိုက်တောက်လာလိုက် မောလိုက်ကြက်လိုက်ဆို့လိုက်ကဲကြပါဦးဆရာဝန်ခေါ်ပေးပါဦးအော်နေရရင်မဟုတ်သေးဘူးအဲ့ဒါအဲ့ဒါမဟုတ်သေးဘူးအဲ့ဒါလမ်းလွဲတော့မှာ အဲ့ဒါအပယ်ဆင်းရမယ့်ဟာပဲဖောက်ပြန်လာတဲ့ရုပ်သဘောရဲ့အပေါ်မှာငါမောတယ်လို့ငါကြက်တယ်လို့ငါဆိုတာကြီးသွားပြီးတော့ယူမိလိုက်လို့အခုတထိုင်တထိုင်တွင်းမှာအဲ့ဒါကိုအသေးတက်အောင်ဦးဇင်းတို့ဒကာဒကမတွေအခုလေ့ကျင့်ပါအခုတထိုင်တထိုင်တွင်းမှာငါစိတ်တည်ရလားငါစိတ်ပြေးနေသလား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 တောင်တွေးမြောက်တွေးဟိုရောက်ဒီရောက်ဖြစ်နေတဲ့အဲ့စိတ်တွေရောက်ရက်ခတ်နေတဲ့စိတ်နဲ့အဲအဲ့ဒီစိတ်နဲ့သေလို့မရဘူးအခုတထိုင်တွင်းမှာအာရစိတ်ကတီးရလားအခုဓာတ်လေးပါးတွေဖောက်ပြန်လာတဲ့ယောဂီများကအဲ့ဒီဓာတ်ကြီးလေးပါးတွေတောက်လာတာကြီးတွေတင်းလာတာကြီးတွေပေါ်မှာငါတင်းတယ်ငါတောက်တယ်လို့မြင်နေတာလားရုပ်လို့မြင်သလားအနိစ္စလို့မြင်ပြီလားကိုယ့်အကူပြန်သုံးသပ် ပြန်သုံးသပ်ရုပ်ရဲ့ပြောင်းလဲနေတဲ့သဘောတွေကိုရှုနိုင်ပြီလားအနိစ္စလို့မြင်အောင်ရှုနိုင်ပြီလားအနိစ္စလည်းမမြင်ဘူးပြောင်းလဲတဲ့ရုပ်တဘာဝလည်းမမြင်သေးဘူးရုပ်လို့လည်းမသိမမြဲတဲ့အနိစ္စလို့လည်းမသိငါနာတယ်ပဲသိတယ်ငါကြိုက်တယ်ပဲသိတယ်ငါထုံတယ်ပဲသိတယ်ငါကျင်တယ်ပဲသိတယ်ဆိုတော့အတိရတော့ အဲ့ဒါအပယ်လေးပါးကိုဆင်းဖို့ပဲဘာလို့လဲဆိုတော့အဲ့ဒါဝေဒနာမှတဏှာကူးတဲ့စိတ်တွေတင်းတယ်တောက်တယ်ထုံတယ်ကျင်တယ်ကြိုက်တယ်မောတယ်ကြက်တယ်အဲ့ဒါတရားအမထုတ်တဲ့လူလူတိုင်းဒီတိုင်းဖြစ်နေတဲ့အသည့်အဲ့ဒီအသည့်ကနေခွာပြီးတော့အော်ရုပ်တဘာဝရုပ်သဘောတွေဟာသူ့သဘောသူဖောက်ပြန်နေရပါလားပြောင်းလဲနေရပါလား ရုပ်တွေဖောက်ပြန်ပြောင်းလဲနေတဲ့သဘောလေးတွေကိုညံနဲ့ကြည့်တော့ဩမမြဲတဲ့အနိစ္စပါလားညံနဲ့မှအဲ့မမြဲတဲ့သဘောလေးအနိစ္စလေးကိုပဲပိုင်ပိုင်ခြားခြားသိနေရအဲ့ဒါရုပ်ရဲ့အနိစ္စလက္ခဏာဘဝတစ်ခုဏီကုံချုပ်ခန္ဓာနီးဒေဂနာနီးအချိန်မှာအဲ့ဒီရုပ်ရဲ့အနိစ္စလက္ခဏာတင်ပြီးတော့ရှုသွားနိုင်ရင် ဦးဇင်းတို့ဒကာဒကမတွေအဲ့ဒီမက်စိတ်နဲ့မြန်သေးရင်မညံဖူညံတောင်မြတ်စွာဘုရားအရင်ရလိမ့်မယ်နတ်ဖြစ်တာနောက်ကြလိမ့်ဦးမယ်ဒါအသေးတက်တဲ့နီးပဲကြင့်စင်ပဲအခုတရားတထိုင်တထိုင်တွင်းမှာသေနီးတင်နန်းအသေးတက်အောင်လို့အခုချိန်ကြတဲ့ကိုယ့်အနဲ့ကိုရအောင်လှုပ်ထားရှောက်ပြီးဟိုတွေးလိုက်ဟိုမျောပြီးနေလိုက်အဲ့ဒီစိတ်တွေ အလိုမလိုက်နဲ့နော်တေဃာနာနီအချိန်မှာ လူတိုင်းသေရမှာတေဃာနာနီအချိန်မှာကိုယ့်ရဲ့ရုပ်သဘောနာမ်သဘောကိုပိုင်းပိုင်းခြားခြားငါရှုတတ်ပြီလားအခုဒါရုပ်လက္ခဏာကိုဥစဉ်ပေးနေတာရုပ်လက္ခဏာပေါ်မှာရုပ်ရဲ့ပြောင်းလဲခြင်းသဘောအနိစ္စရဲ့မမြဲခြင်းသဘောတွေကိုငါမြင်သလားရုပ်သဘောတွေဖောက်ပြန်ပြောင်းလဲတာပေါ်မှာငါတင်းတယ်ငါတောက်တယ်ဆိုတော့ ဒီဒိဋ္ဌိပဲငါကပ်ပြီးတော့ငါနာတယ်ငါမခံနိုင်ဘူးဆိုတာပဲဖြစ်နေလားအဲ့ဒီဒိဋ္ဌိနောက်မှာဘာလိုက်လာမလဲဒေါသတွေလိုက်လာငါနာတယ်ငါထုံတယ်ငါကျင်တယ်ဆိုရင်အဲ့ဒါနောက်ကလာမယ်ဒေါသမခံနိုင်ဘူးလှုပ်ကိုလှုပ်တော့မယ်ပြင်းကိုပြင်းတော့မယ်လှုပ်ချင်လှုပ်တော့မယ်တေမတေရောကွာဟောဒေါသတွေလှုပ်ချင်လှုပ်တာ သေးသေးချာချာသုံးသပ်ခန္ဓာကြီးတစ်ခုလုံးကိုသုံးသပ်မှကိုစင်ញင်ပွားများအထုတ်နိုင်ထားမှ ကိုကြိုးစားပြီးတော့အထုတ်ထားတဲ့တရားမှကိုယ့်ရဲ့အကိုရာရမှာအခုတင်းလာတာတွေတောက်လာတာတွေပေါ်မှာမခံနိုင်ဘူးမရနိုင်ဘူးဖြစ်နေတဲ့ပုံကူများလည်းသိခံပြီးတော့ကျင့်ရမယ်နော်သိခံခြင်းသည်နိဗ္ဗာန်ရောက်ကြောင်းအကျင့်ပဲတဲ့ သီခံပြီးတော့စောင့်ရှုလှုပ်တာတွေပြင်းတာတွေမတာတွေလှုပ်မပေးနဲ့အဆုံးစုံသီခံပါအဆုံးစုံခွင့်လွတ်ပါအဲဘာတွေခွင့်လွတ်ရမလဲအဲလှုပ်ချင်တဲ့စိတ်ကြီးကိုလှုပ်မပေးဘဲနဲ့နေလိုက်လို့ပြောတာပြင်းကျင်တဲ့စိတ်ကြီးပေါ်နေအဲပြင်းကျင်တဲ့စိတ်ကြီးကိုပြင်းမပေးနဲ့အဲ့ဒီကြွခြင်းတဲ့စိတ်ကြီးပေါ်နေအဲ့ဒါကြီးကိုကြွမပေးနဲ့ ယဉ်ကျင်တဲ့စိတ်ကြွခြင်းတဲ့စိတ်လှုပ်ခြင်းတဲ့စိတ်တွေပေါ်လာလိမ့်မယ်အဲ့ဒါကိုလိုက်လျောမပေးနဲ့ရုပ်ရဲ့လက္ခဏာရုပ်တဘာဝဖောက်ပြန်ပြောင်းလဲနေတာတွေပါလားဒါဓာတ်ကြီးလေးပါးရဲ့သဘောတွေပေါ်ပြနေတာဓာတ်တွေပေါ်ပြနေတဲ့တင်းမှုတောက်မှုသဘောတွေဟာဉာဏ်နဲ့ကြည့်လိုက်တဲ့အခါကျတော့ပြောင်းလဲနေတာအဲ့ဒီပြောင်းလဲနေလို့အဲ့ဒါကိုရုပ်လို့ပြောတာ ပြောင်းလဲနေတဲ့ရုပ်သဘောလေးတွေဟာမြဲသလားလို့ကြည့်တော့မမြဲဘူးမမြဲတာကိုအနိစ္စလို့ပြောတာပေါ်ပြနေတဲ့ဓာတ်သဘောတွေပေါ်ပြတိုင်းပေါ်ပြတိုင်းပေါ်ပြတိုင်းမှာညံနဲ့ကြည့်တော့မှ ပြောင်းပြောင်းပြောင်းပြောင်းနေတာတွေတွေ့ရပူရာပေါ်တဲ့ပုံကလည်းရိတ်ရိတ်ရိတ်ရိတ်ရိတ်နဲ့ရှိတ်ရှိတ်ရှိတ်ရှိတ်ရှိတ်နဲ့ပူငွေ့တွေပြောင်းလဲနေတာ တင်းနာကြီးပေါ်တဲ့ပုဂ္ဂိုလ်ကလည်းနည်းနည်းတင်းတယ်များများတင်းတယ်အများကြီးတင်းတယ်ပြောင်းလဲနေတာထုံနာပေါ်တဲ့ယောဂီများလည်းနည်းနည်းထုံတယ်အများကြီးထုံတယ်ပြောင်းလဲနေတာအဲ့ဒီပြောင်းလဲနေတဲ့ရုပ်တဘာဝရုပ်သဘောတွေကိုဒိဋ္ဌိအကမခံနဲ့အဲ့ဒါကြီးကိုငါနာတယ်ငါကြိုက်တယ်ငါထုံတယ်သူသွားပြီအဲ့ဒါဒိဋ္ဌိကပ်ပြီအယူမှားသွားပြီဒိဋ္ဌိနောက်ကဒေါသတွေလိုက်လာ လောဘတွေကလည်းနောက်ကဒိဋ္ဌိနောက်ကနေမှဘလို့ပြင်ရမလဲဘလို့လောက်ရမလဲဘလို့တက်တာအောင်ကြံရမလဲအဲ့ဒါတဏှာလောဘတွေကလည်းကတ်လာအဲ့ဒီလောဘတို့ဒေါသတို့ဒိဋ္ဌိပေါ်ကနေပြီးအဲ့ဒါကအပယ်လေးပုံ ချမဲ့စိတ်တွေအဲ့ဒီစိတ်တွေကိုအခုမြင်အောင်ကြည့် မြေအောင်ကြည့်တရားအထုတ်တယ်ဆိုတာသိခံနိုင်အောင်လို့ခွင့်လွတ်နိုင်အောင်လို့စွန့်လွတ်နိုင်အောင်လို့ကိုယ်ခန္ဓာကိုယ်ကြီးထဲမှာပေါ်လာသမျှတွေအာလုံးသိခံခွင့်လွတ်စွန့်လွတ်ပြီးတော့မှရှုပါမှန်ကိုမြင်အောင်ကြည်ခိုင်းတာရုပ်တဘာဝရဲ့ပြောင်းနေတဲ့သဘောတွေဟာ ငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိဘူးပြောင်းလဲနေတဲ့ရုပ်တဘာဝဓာတ်ကြီးလေးပါးရဲ့အစုဝေးနဲ့တိဆောက်ထားတဲ့ခန္ဓာကိုယ်ကြီးဟာသူသဘောသူဖောက်ပြန်ခြင်းပြောင်းလဲခြင်းဆိုတဲ့အနိစ္စသဘောတွေကိုပဲပြနေတာကိုပဲမြင်အောင်ကြည့်ငါနာတယ်မမှတ်နဲ့ငါပူတယ်မမှတ်နဲ့ငါထုံတယ်မမှတ်နဲ့ငါကျင်တယ်မမှတ်ပါနဲ့ ဒီရုပ်ရဲ့သဘာဝပြောင်းနေတာဒီဩသူသဘောသူဖောက်ပြန်ပြောင်းလဲနေတာငါလည်းအမိန်လည်းပေးလို့မရပြောလို့လည်းမရသူသဘောသူသူ့လို့သူလို့နေရုပ်ကသူ့သဘာဝသူ့လို့သူလို့နေတာမြဲသလားဆိုတော့လဲကြည့်တော့လဲမမြဲဘူးအဲ့ဒီမမြဲတဲ့အနိစ္စလက္ခဏာလေးကိုမြင်အောင်ကြည့်ပြောင်းပြောင်းနေတဲ့အနိစ္စလက္ခဏာလေးတွေ ငါသူတစ်ပါးယောက်ျားမိန်းမဆိုတာလည်းမရှိဘူးငါနာတယ်မရှိဘူးငါကြိုက်တယ်မရှိဘူးငါထုံတယ်မရှိဘူးငါကျင်တယ်မရှိဘူးငါဆိုတဲ့တက္ကရာဒိဋ္ဌိကို ဖြုတ်ပြီးတော့ဩရုပ်တဘာဝသူသဘောသူ ပြောင်းနေပါလားပြောင်းလဲနေတဲ့ရုပ်သဘောလေးတွေအဲ့ထဲမှာမြင်အောင်ကြည့်အနေဆလက္ခဏာမြင်အောင်ကြည့်ကိုတေကာနာနီအချိန်မှာဒီရုပ်ရဲ့ သဘောပေါ်မှာအခုလို့အမှန်ကိုမြင်နှလုံးသွင်းပြီးဩရုပ်ဆိုတာဒီလိုဖောက်ပြန်ပြောင်းလဲနေတာပဲနုနုလေးပြောင်းညင်လဲပြောင်းမှာကြမ်းကြမ်းကြီးပြောင်းညင်လဲပြောင်းမှာပဲဒေဂာနာနီးကြတော့ဘလောက်ထိဘလို့တွေဖောက်ပြန်ပြီးဘလို့ပြောင်းလဲနေမှာမသိဘူးအဲ့ဓာတ်ကြီးလေးပါတဘာပါဖောက်ပြန်ပြောင်းလဲပြီးကိုယ့်ကိုတတ်မှာပဲတတ်တဲ့အချိန်ကျတော့ အင်မတန်မှမီးလောင်သလိုပူပြီးလာခြင်းလဲလာမှာပဲအဲ့ရာကြီးကိုသွားပြီးတော့ပူတဲ့သဘောရဲ့ပြောင်းလဲနေတဲ့သဘောကိုမြင်အောင်မရှုနိုင်ရင်ငါပူတယ်ငါပူတယ်မိတွေညှိမ့်ပေးကြပါဦးအဲအဲ့ဒါငရဲမိတွေနမိတ်တွေအဲ့ဒါတောက်လာတာစိတ်ထဲမှာအဲ့ဒီမိတွေတောက်နေပြီလောင်းနေပြီအဲ့ဒီလိုမြန်တာအတိသွားသိရင်ဒေဂာနာနီမှာ မကောင်းတဲ့အဲ့ဒါနမိတ်အဲ့ဒါငရေမီနမိတ်ခန္ဓာကြီးကပူလာတာရဲ့အပေါ်မှာရုပ်တရားတွေရဲ့သဘောပေါ်မှာမရှုနိုင်လို့တချို့တလေကထုံကျင်တောင့်တင်းကြိုက်ခဲပြီးတော့တခါတည်းကြိုးကြီးတွေနဲ့ကိုတခါတည်းညှက်တတ်နေသလိုခေါင်းကြီးတွေကိုတခါတည်းကြိုးတွေနဲ့လူလင်းငါးယောက်ကဝိုင်းတုပ်နေသလိုတင်းကြပ်ပြီးတော့တခါတည်း အဲ့ဒီပေါ်မှာမခံကျင်တဲ့ဒေါသကြီးတွေနဲ့သိရင်သွားပြန်ပြီအဲ့ဒါလည်းအပဲဆင်းရမှာပဲအဲ့ဒါပထဝီဓာတ်ကြီးကဟိုမှာတင်းကြပ်ပြီးတော့လာတာ哦အဲ့ဒါယူငါတင်းလိုက်တာငါတင်းလိုက်တာငါခေါင်းကြီးကကြိုက်လိုက်တာလူတွေ၄၅ယောက်လောက်ကတခါတည်းကြိုးကြီးတွေနဲ့တုတ်ထားသလိုပဲခေါင်းမှာဆင်းကြီးကတက်နင်းထားသလိုတခါတည်းတင်းကြပ်ပြီးတော့ခန်းနေရပါတယ်ဟောဖြစ်နေတာအဲ့ဒါဒိဋ္ဌိဝင်ကတ်တာ အဲ့ဒါအခုဟာလေးကတာမန်လေးအခုဝေဒနာလေးကနောက်ဆုံးဒေဂနာနီမှာဒါဥစဉ်ခုပြောနေတာရမ်းပြောတာမဟုတ်ဘူးစာထဲမှာတိုက်ရိုက်ရှင်သာရိပုတ္တရာတို့အနာတပိန်တထေကြီးသွားဟောတဲ့အချိန်အနာတပိန်တထေကြီးကသူခံစားရတဲ့ဝေဒနာတိုက်ရိုက်အဲ့လိုကိုပြောတာလူ၄၅ယောက်လောက်ခေါင်းကြီးကိုကျိုးနဲ့ခြေထားသလိုပါပဲဖေ့ရတုတ်ထားသလိုပါပဲဖေ့ရဒါလည်း မခံမရနိုင်အောင်ဒုဋ္ဌဂမဏီမင်းကြီးခေါင်းကြီးကိုစိမ့်နဲ့နင်းထားသလိုပါပဲဖေ့။ဟောခန္ဓာကိုယ်ရဲ့ဖောက်ပြန်လာတဲ့သဘောတွေအဲ့ဓာတွေကိုဖောက်ပြန်တဲ့ရုပ်လို့လည်းမသိနာမ်လို့လည်းမသိပဲနဲ့သေခဲ့ရတဲ့ဘဝတွေများလာပြီတရားတော်မတို့အခုဖရာသာသနာနဲ့တွေ့တုံကြုံတုံမှာဒါအခုဘယ်နေ့ဘယ်ရက်ဘယ်ချိန်ဘယ်သူဘယ်မှာသေမယ်ဆိုဘယ်သူမှမသိဘူး နီးစနစ်ဖျားပေးတဲ့ရုပ်တဘာဝနံတဘာဝတွေအပေါ်မှာရှုတတ်အောင် ရှုနီးနဲ့ရထားဖို့ပဲအရေးကြီးတယ်။သူကသူသေတာတော့သေမှာဘယ်နေ့ဘယ်နာသေသေကြောက်စရာမလိုဘူး။ကို ကိုတရားနဲ့ကိုလက်ကင်ထားဖို့ပဲအရေးကြီးတယ်။အခုသုံးသက်ဒါဥဒေရုပ်ရဲ့လက္ခဏာတွေရုပ်တဘာဝတွေဘောတခုဏီကုံချုပ်ခန္ဓာနီး ဓာရုံမတွေလည်းဘယ်ရောက်နေမှမသိမှာမဟုတ်ဦးဇင်းတို့လည်းဘယ်ရောက်နေမှသိမှာမဟုတ်တယောက်နဲ့တယောက်ဆိုတာအဲ့ဒီကြတော့သားလည်းအာကိုလို့မရသမီးလည်းအာကိုလို့မရလင်လည်းအာကိုလို့မရဇနီးလည်းအာကိုလို့မရကိုပြတနာကိုရှင်းရတော့မှာအဲ့ဒီကြတော့ငါနာပါတယ်ငါကြိုက်ပါတယ်ဆိုပြီးတော့အော်ဟစ်နေုံနဲ့မပြီးဘူးရုပ်တဘာဝတွေဘလို့ဖောက်ပြန်နေလဲ ရုပ်သဘောသူသဘောသူဖောက်ပြန်နေတာပြောင်းလဲနေတာပဲရှိတယ်အဲ့ဒါတွေဟာမမြဲပါလားလို့အနိစ္စလက္ခဏာပေါ့ရုပ်ပေါ်ကနေပြီးတော့အနိစ္စလက္ခဏာညံလေးနဲ့ပဲတင်ပြီးရှုဘယ်သူမှအာကိုနေစရာမလိုတော့မမြဲပါလားအနိစ္စပါလားတင်တာပေါ်တော့လဲမမြဲတဲ့အနိစ္စကိုမြင်အောင်ကြည့်တောင်းတာပေါ်လိုက်တော့လဲမမြဲတဲ့အနိစ္စကိုမြင်အောင်ကြည့် ပူရာပေါ်တော့လည်းမမြဲတဲ့အနေဆာကိုမြင်အောင်ကြည့်ဟိုကပေါ်ပြနေတာရုပ်သဘောတွေကတစ်မျိုးပြီးတစ်မျိုးပြောင်းပြောင်းပေါ်ပြတယ်ကိုကမြင်အောင်ကြည့်ရမှာကအဲ့ဒါကြီးမမြဲတဲ့အနေဆာလေးတွေမြင်အောင်ကြည့်ထုံတဲ့သဘောလေးပေါ်တယ်ပေါ်တဲ့ဟာလေးကဒီတိုင်းကြည့်နေမြဲတယ်လို့ထင်တာသေးသေးချာချာကြည့်နည်းနည်းထုံလာလိုက်များများထုံလာလိုက်ပြောင်းနေတာပူတဲ့သဘောလေးပေါ်တော့လေကိုကပူတယ်လို့ဒီတိုင်းပဲသွားထင်တာမဟုတ်ဘူး အဲ့ဒီပုံမှုသဘောလေးကသူ့အတူပြောင်းနေတာအဲ့ဒီရုပ်အစဉ်ပြောင်းလဲပြောင်းလဲပြောင်းလဲနေတဲ့သဘောတရားတွေရဲ့အပေါ်မှာမမြဲတာလေးကိုညာနဲ့ကြည်ပြီးတော့ဩတည်တယ်မြဲတယ်ခိုင်ခန့်တယ်လို့ထင်တာဘာတစ်ခုမှမရှိပါလားရတာလေးပေါ်လေးစစ်ကလေးဆိုရပြီပြီးရင်ပျောက်သွားပြန်တယ်တောင်းတာလေးတွေကလည်းနည်းနည်းတောင်းနဲ့အများကြီးတောင်းပြောင်းလဲနေတာ ပြောင်းလဲနေတဲ့သဘောပဲရှိပါလားရုပ်တွေဟာဖောက်ပြန်ပြောင်းလဲနေတတ်တဲ့သဘောပဲရှုနော်ရှုနော်ရုပ်ရဲ့ဖောက်ပြန်ပြောင်းလဲခြင်းသဘောတွေကိုဒါမြင်အောင်ရှုသွားပြီးတော့ပြင်ပေးလိုက်ပြီးမပေးလိုက်ပြီးကြွပေးလိုက်ပြီးဆိုရင်အဲရှုစရာမရှိတော့ဘူးသိခံပါသိခံပြီးတော့ရှုမယ် သိခံပြီးတော့ရှုမယ်ဒါရုပ်ရဲ့ပြောင်းလဲခြင်းသဘာဝရုပ်လက္ခဏာပြောင်းလဲခြင်းသဘောတွေကို ရှုနိုင်တဲ့ယောဂီများကနာယလက္ခဏာဆက်ရှုရုပ်တွေပြောင်းတိုင်းပြောင်းတိုင်းပြောင်းတိုင်းပြောင်းတိုင်းမှာနာလေးတွေဟာ ပြောင်းပြောင်းညှို့နေရတာရုပ်ပေါ်တိုင်းနာမ်ပေါ်တာတင်နာပေါ်ရင် စိတ်ကတင်နာကိုသွားသိရပြန်ပြီ ဥတဲ့သဘောလေးပေါ်ပြရင်ပေါ်တာကိုသွားသိရပြန်ပြီရုပ်လက္ခဏာရှုတတ်တဲ့ယောဂီများနာမ်လက္ခဏာကိုရှုမယ်တင်းနာပေါ်ရင်တင်းနာကိုသွားသိတဲ့စိတ်အဲ့ဒါကိုပျောက်ညွတ်တဲ့နာမ်လို့ပြောတာပူရာပေါ်ရင် ပူရာကို သွားပြီးတော့ပျောက်ညွတ်တာကြိုက်တာပေါ်ရင်ကြိုက်တာကိုပျောက်ညွတ်တာ တင်တလဲတောင်တလဲပူတလဲအေးတလဲရုပ်ရဲ့ဖောက်ပြန်နိုင်ဖောက်ပြန်နိုင်ပေါ်ပြတိုင်းပေါ်ပြတိုင်းမှာသွားသွားသွားသွားသိနေတာကနန္တရားအဲ့ဒီနန်လေးကလည်းမသိပါနဲ့လို့ကိုအမိန်ပေးလို့မရဘူးတင်နာပေါ်ရင်တင်နာကိုသွားသိတယ်တောက်နာပေါ်ရင်တောက်နာကိုသွားသိတယ်အဲ့သွားသွားသွားသွားသိနေတဲ့နန္တရားလေးကိုလည်း စောင့်ကြည့်ဩရုပ်ကပေါ်ပြယုံတက်တက်ပဲသိတာကနာအဲ့ဒီနံတရားလေးဟာရုပ်ပေါ်တိုင်းရုပ်ပေါ်တိုင်းမှာသွားသွားသွားသွားသိနေတာသိနေတဲ့အဲ့ဒီနံတရားဟာ तू ကလည်းမြဲသလားဆိုတော့အဲ့ဒီနံကလည်းမမြဲဘူးရုပ်ပေါ်လို့ तू ကလည်းနံကသွားပေါ်ပြီ तू ကလည်းသိလိုက်ရတာအဲ့ဒီရုပ်ကလည်းချုပ်သွားရင်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 နာမ်ရဲ့လက္ခဏာကို မြင်အောင်ကြည့်ရုပ်ရဲ့သဘောကလည်းသူ့အနေနဲ့သူပြောင်းပြောင်းပြောင်းပြောင်းနေရုပ်ပြောင်းနိုင်ပြောင်းနိုင်မှာသွားသွားသိနေတဲ့အဲ့ဒီစိတ်ဆိုတဲ့နံတရားလေးကလည်း तू ကလည်းမမြဲပါလားတင်နာပေါ်ရင်တင်နာကိုသွားပြီးတော့သိရဗျာမီပူရာပေါ်ပူရာကိုသွားပြီးညှို့ပြီးသိရဗျာမီပြောင်းပြောင်းညှို့ညှို့ညှို့ညှို့ပြီးတော့သိရတဲ့သဘာဝသဘောတရားလေး အဲ့ဒီသိတဲ့သဘောလေးကိုဉာဏ်နဲ့မြင်အောင်ကြည့် ကြည်ပါရုပ်သဘာဝနာမ်သဘာဝတွေဒီခန္ဓာကိုယ်ကြီးထဲမှာဒီရုပ်နဲ့ဒီနာမ်ပဲရှိတယ်ဒီရုပ်နဲ့ဒီနာမ်ကိုငါကိုငါဟာငါဥစ္စာငါသူတစ်ပါးယောက်ျားမိန်းမလုပ်နေကြတာအမှန်မြင်အောင်ကြည့်အမှန်သိအောင်လုပ်အဲ့ဒါတမ္မာဒိဋ္ဌိဒီရုပ်နဲ့ဒီနာမ်ဟာ သူ့သဘောသူရုပ်ကလည်းသူ့သဘာဝနာမ်ကလည်းသူ့သဘာဝ ရုပ်တဘာဝနဲ့နာမ်တဘာဝဟာသူ့သဘောသူဖောက်ပြန်ပြောင်းလဲပြီးနေရတဲ့သဘောလေးတွေဟာမမြဲလို့အဲ့ဒါအနေစာတဲ့နန္တရားလေးကလည်းမမြဲဘူးစိတ်ကလေးကလည်းပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်ဩဒီယုတ်နဲ့ဒီနာတထထဲဖြစ်ပြီးတထထဲပြက်ပြက်ပြက်ပြက်သွားကြပါလားယုတ်နဲ့နာနဲ့အပေါ်မှာမြင်အောင်ကြည့် ဒီယုတ်နဲ့ဒီနာဟာတထထဲဖြစ်ပြီးတထထဲပြက်ပြက်ပြက်ပြက်သွားကြတာအဲ့ဒီမှာငါဆိုတာမရှိဘူးသူဆိုတာမရှိဘူးယောက်ျားဆိုတာမရှိဘူးမိန်းမဆိုတာမရှိဘူးယုတ်နံသဘာဝသဘောတရားပဲရှိတယ်ယုတ်ကဖောက်ပြန်လို့နံကသွားပြီးတော့ပြောင်းညှို့ရတာယုတ်ပြောင်းလို့နံပြောင်းပေါ်ရတာယုတ်ချုပ်တော့လဲနံချုပ်သွားရတာဩယုတ်ရောနံရောတီတာမရှိမြဲတာမရှိ ဒီယုံနဲ့ဒီနံဒီအနှိမ့်စမမြဲပါလားဒီယုတ်တရားတွေနံတရားတွေဆိုတာငါကိုဆိုတာလည်းမရှိငါဥစားဆိုတာလည်းမရှိငါဆိုတာလည်းမရှိ သူ့တဘာဝသူ့အတူယုတ်နဲ့နံနဲ့ဖြစ်ပြီးပြက်နေတဲ့အနှိမ့်စရဲ့သဘောပဲရှိပါလားအနှိမ့်စရဲ့လက္ခဏာဉာဏ်လေးယုတ်တရားနံတရားနှစ်ခုလုံးရဲ့အပေါ်မှာမြင်အောင်ကြည့်ရတာပေါ်ရတာပေါ်ပြလိုက်တာကယုတ် ပြောင်ပြောင်ပြနေတာသွားသွားသိတာကနာဩရုပ်ပေါ်လို့နာငါသွားပေါ်ပြီးတော့သိရတယ်ဒီရုပ်နဲ့ဒီနာဒီငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါလည်းမဟုတ်ဖြစ်ပြီးပြက်နေရတဲ့အနိစ္စပဲမမြဲတဲ့အနိစ္စကိုမြင်အောင်ကြည့်ရုပ်တရားတွေနံတရားတွေရမမြဲတဲ့အနိစ္စရဲ့လက္ခဏာ ဆင်ញင်ပြီးတော့သုံးသပ်နေနိုင်ဦးဇင်းတို့ဒကာဒကမတွေဒေဂာနာနီအဲ့ဒီလက္ခဏာတွေဒါသုံးသပ်အာမသားတို့သမီးတို့ကဲပါအောင်ဟိုခွေဖွင့်ပေးပါအောင်ဒီဟာလှုပ်ပေးပါအောင်ပြောစရာကိုမလိုတော့အဲ့ဒီအတန်တွေခွေတွေဘေးကတရားတွေကအနှောင့်အယှက်ဖြစ်နေသေးတယ်ကိုတရားလေးနဲ့ကို အသေးလဲတက်အောင်ကိုတရားလေးနဲ့ကို နေနိုင်အောင် အခုနှလုံးသွင်းပါသေးသေးချာချာသုံးသပ်ပါအင်မတန်မှအရေးကြီးပါတယ်ယုံမှမသိနာမှမသိခဲ့ဘဲနဲ့သေခဲ့ရတဲ့ဘဝတွေဟာများလာပါပြီတရားဓမ္မတို့ဒီယုံနဲ့ဒီနာအပေါ်မှာငါကိုငါဟာငါဥစ္စာဒီလောက်နှိမ့်ဆက်တဲ့ခန္ဓာကြီးကိုငါကိုလို့စွဲပြီးသေခဲ့တဲ့ဘဝတွေလည်းများလာပါပြီအဲ့တော့အခုသာသနာနဲ့တွေ့တော့မှာ အော်ယုတ်တရားတွေကဟောဒီလိုဖောက်ပြန်ပြောင်းလဲနေတာကယုတ်တွေပါလားဒီယုတ်တွေဖောက်ပြန်နိုင်ပြောင်းလဲတိုင်းဒီနံတွေကလည်းပြောင်းပြောင်းညှော့နေရတာယုတ်နဲ့နံနဲ့တထထဲဖြစ်တထထဲပြက်တဲ့အနိစ္စရဲ့သဘောပဲလို့အနိစ္စရဲ့လက္ခဏာညာပိုင်မိုင်ခြားခြားနဲ့မြင်အောင်ကြည့်လှုပ်လိုက်ပြင်လိုက်မားလိုက်ကြွားလိုက်မခံနိုင်မှုမရနိုင်မှုဆိုတာအကုသိုလ်စိတ်တွေနော် အဲ့ဒီစိတ်တွေအပယ်ချမဲ့စိတ်တွေရုပ်လို့သိတယ်နာမ်လို့သိတယ်ဖြစ်ပြီးပြတ်တယ်လို့သိတယ်ဆိုတဲ့စိတ်ကဝိပဿနာစိတ်အဲ့ဒီစိတ်တွေကကောင်းရာဒုက္ခတိဘုံကိုပို့မဲ့စိတ်အရာကတမ္မာဒိဋ္ဌိအမှန်မြင်တဲ့စိတ်ငါနာတယ်ငါသိတယ်ငါထုံတယ်ငါကျင်တယ်ငါကြိုက်တယ်ငါမရတော့ဘူးဆိုတဲ့စိတ်တွေကအကုသိုလ်စိတ်မိစ္ဆာဒိဋ္ဌိတက္ကာယဒိဋ္ဌိ ငါမရှိတာကိုငါလိုသွားထင်တာအဲ့ဒီပေါ်မှာဒိဋ္ဌိမိဒေါသမိတွေတောက်ရတာအဲ့ဒါကိုတရားအထုတ်ရင်းနဲ့ဒကာဒကမတို့ကိုကိုကိုကိုစိတ်ကိုစစ်ကိုစိတ်ကိုပြန်သုံးသပ်ငါရဲ့စိတ်ကအကုသိုလ်ပဲယိုင်နေတာလားကုသိုလ်ပဲယိုင်နေတာလားယိုင်ရလဲမှာပဲသစ်ပင်ကြီးတစ်ပင်ကယိုင်ယိုင်နဲ့ပဲလဲတာပဲဝေဒနာတက်တိုင်းအကုသိုလ်ဖြစ်ပြီးဒေါသတွေတာဖြစ်နေရလို့ကတော့ သေကာနာနီးကြတော့ဒီတက်ပြင်းထန်တာကြီးလာလာမလားနှုတ်နှုတ်လာမလားကြမ်းကြမ်းလာမလားဘယ်သူမှမပြောနိုင်ဘလို့ပဲလာလာရုပ်ပေါ်မှာနာမ်ပေါ်မှာလက္ခဏာကြီးသုံးပါတင်ပြီးတော့ဒါအခုအနိစ္စလက္ခဏာညာနောက်ကြတော့ဒုက္ခအနတ္တနောက်တစ်ပတ်ဒီတစ်ခုချင်းတစ်ခုချင်းရှုသွားမယ်အဲ့ဒီလိုများနာပိုင်ပိုင်ခြားခြားနဲ့ရုပ်ရဲ့သဘာဝနာမ်သဘာဝပေါ်မှာ ရှုပြီးတော့မြန်နေတတ်ရရှုပြီးတော့မြန်သေတတ်ရဦးဇင်းတို့ဒကာတော်မတွေအဲ့ဒါမှသာသနာနဲ့တွေ့ရကြိုလူဖြစ်ရကြိုနတ်မှာရုပ်ကိုယုံမှမသိပဲနဲ့သေသွားလို့ကတော့နေပေါင်း100နေနေဘာမှမမြတ်ဘူးတဲ့မြတ်စွာဘုရားတရက်ပဲနေရနေရအခုလိုရုပ်တဘာဝနာမ်တဘာဝတွေသိပြီးနေရတဲ့ပုံကမှမြတ်တာကဲသုံးသပ်ပါရုပ်တဘာဝနာမ်တဘာဝ နာကိုမရှုတတ်တဲ့ယောဂီများလည်းအဲ့ရုပ်တွေပြောင်းနေတာမြင်အောင်ကြည့်ပြင်းတာတွေမတာတွေကြွတာတွေလှုပ်တာတွေမလုံနဲ့နော်စိတ်အလိုမလိုက်နဲ့စိတ်ရဲ့အလိုမလိုက်ပါနဲ့တောင့်လာတဲ့သဘောတွေတင်းလာတဲ့သဘောတွေပေါ်လာတဲ့အခါကျတော့အဲ့သဘာဝရဲ့ပြောင်းလဲနေတဲ့အနိစ္စကိုပဲမြင်အောင်ကြည့်ရုပ်ပြောင်းတိုင်းပြောင်းတိုင်းမှာနာလေးကလည်းပြောင်းပြောင်းညွတ်နေတဲ့အော်ဒီရုပ်နဲ့ဒီနာဟာ တထထက်ပြက်တထထက်ပြက်နေရတဲ့အနိစ္စပါလားလို့မြင်အောင်ကြည့်ယုံနဲ့နာနဲ့ရဲ့မမြဲတဲ့သဘောဒီယုံနဲ့ဒီနာဟာသူ့အတူဖောက်ပြန်နေတယ်ပြောင်းလဲနေတယ်ယုတ်ကဖောက်ပြန်ပြောင်းလဲယုတ်ကဖောက်ပြန်ပြောင်းလဲနေတယ်နာကပြောင်းညွှန်နေရတယ်ယုတ်ဖောက်ပြန်လို့နာပြောင်းညွှန်ရတာအဲ့ဒီမှာငါနာတယ်ဆိုတာမပါသေးနဲ့ငါကြိုက်တယ်ဆိုတာမပါသေးနဲ့ဩရုပ်ရဖောက်ပြန်တတ်တဲ့သဘောပဲ ရုပ်ဖောက်ပြန်လို့နာနေပြောင်းပြောင်းပြောင်းပြောင်းညှို့ရတဲ့သဘောပဲဒီရုပ်နဲ့ဒီနာဟာသူ့သဘောသူဖောက်ပြန်ပြောင်းလဲနေတာပါလားငါကိုဆိုတာမရှိငါဥစားဆိုတာမရှိငါဆိုတာမရှိ မမြဲတဲ့အနိစ္စလေးပဲရှိပါလားမြဲတယ်ဆိုတာမရှိဘူးတည်တတ်တယ်ဆိုတာမရှိဘူးဉာဏ်နဲ့မြင်အောင်ကြည့်ပါလှုပ်ခြင်းတဲ့စိတ်ပြင်းခြင်းတဲ့စိတ်မခြင်းတဲ့စိတ်ကြွခြင်းတဲ့စိတ်အလိုမလိုက်နဲ့နော် ဒီတရားတက်ထိုင်တွဲမှာတော့သေခြင်းသေပါစေသူကသူဘလို့နေနေရေမြော့မြော့မီးလောင်လောင်ဖြစ်ချင်တာဖြစ်ငါနဲ့မဆိုင်ဘူးဒီခန္ဓာကိုယ်ကြီးကငါပိုင်တာဆိုတာဘာတစ်ခုမှလည်းမရှိဘူးငါကိုယ်ဆိုတာလည်းမရှိဘူးငါဥစ္စာဆိုတာလည်းမရှိဘူးငါဆိုတာလည်းမရှိဘူးအမှန်ကိုမြင်အောင်ကြည့်ကြည့်ပြီးတော့ရုပ်တဘာဝနာမ်တဘာဝတွေပြောင်းလဲသွားတဲ့အနေအဆကိုမြင်အောင်ကြည့်ပါ ယုံနဲ့နာနဲ့တထထဲဖြစ်ပေါ်နေတဲ့သဘောလေးရဲ့အပေါ်မှာညာကဆင်ញင်သုံးသပ်တော့ဒီယုံနဲ့ဒီနာရဲ့ဖောက်ပြန်ပြောင်းလဲတဲ့ရုပ်ပြောင်းလို့နာပြောင်းညှို့တဲ့အပေါ်မှာခံစားနေတဲ့ဝေဒနာကိုမြင်အောင်ကြည့်တင်နာလေးပေါ်မှာသွားခံစားတဲ့စိတ်ကလေးတောက်နာလေးတွေပေါ်လာတဲ့အပေါ်မှာဒီယုံနဲ့ဒီနာရဲ့အပေါ်မှာစိတ်မှာ မခံစားကျင်တာလေးတွေနေသာခံခက်ဖြစ်နေတာလေးတွေဆင်းရဲနေတာလေးတွေချမ်းသာနေတာလေးတွေအဲ့ဒီဝေဒနာရဲ့သဘောလေးကိုစိတ်မှာဘလို့ခံစားနေသလဲဆိုတာမြင်အောင်ကြည့်မြင်အောင်ကြည့်တင်နာပေါ်မှာစိတ်ကဘလို့ခံစားနေရလဲစိတ်ထဲမှာနာဝေဒနာဆိုတာစိတ်ထဲမှာခံစားတာ တင်းတာကိုမခံညင်ဘူးအဲ့ဒါကြီးကိုမကြည့်ကြဘူးစိတ်မှာဆင်းရဲနေတာတက်တာနေပြန်ရင်လည်းစိတ်ထဲမှာ ချမ်းသာတယ်ငါမှတော့ဝေနာမတက်ဘူးချမ်းသာနေတဲ့စိတ်ဆင်းရဲနေတဲ့စိတ် စိတ်ထဲမှာခံစားတတ်တဲ့သဘောအဲ့ဒီခံစားတတ်တဲ့သဘောလေးကိုလည်းကြည့်မခံနိုင်ဘူးလို့ မခံညင်ဘူးမကြိုက်ဘူးမနှစ်သက်ဘူးဆိုပြီးခံစားတဲ့စိတ်ကလေးကလည်းသူကသူခံစားပြီးသူကလည်းပြက်နေရတာအနှိမ့်စပဲ။အော်ငါဒီလိုထိုင်လေးထိုင်နေရတော့ကောင်းလိုက်တာ။ငါရဲ့စိတ်ထဲမှာတရားထိုင်နိုင်ထိုင်နိုင်ဒီလိုလေးပဲချမ်းချမ်းသာသာလေးနေကောင်းမလားဘလောက်ကောင်းမလဲဟောစိတ်ကစိတ်ထဲမှာကောင်းတယ်လို့ခံစားနေတဲ့စိတ်ကလေး မကောင်းဘူးလို့ဝေဒနာတွေတက်နေတဲ့ယောဂီများကြတော့ဆင်းရဲလိုက်တာဒါကြီးကဘယ်တော့ပြောက်မှလဲဒါကြီးကိုမကြိုက်ဘူးမနှစ်သက်ဘူးမခံစားခြင်းဘူးဒုက္ခဝေဒနာတွေအဲ့ဒီဒုက္ခဝေဒနာစိတ်ထဲမှာပေါ်တဲ့ဟာလေးကလည်းပေါ်ပြီးပြတ်တာပဲဝေဒနာကိုဝေဒနာလို့သိပြီးတော့ခံစားပြတ်နေတာလေးမြင်အောင်ကြည့် တရားရှာတယ်ဆိုခန္ဓာမှာရှာရတာရုပ်ရဲ့ဖောက်ပြန်သဘောတွေကလည်းဒီခန္ဓာကြီးထဲမှာရုပ်ပေါ်တိုင်းပေါ်တိုင်းပြောင်းတိုင်းပြောင်းတိုင်းကိုပြောင်းပြောင်းသိနေရတဲ့နာမ်ကလည်းဟောဒီခန္ဓာထဲမှာခုခံစားတဲ့စိတ်ကလေးလည်းကြည်သားစိတ်ကလေးကသူ့အတူခံစားတယ်ခံစားပြီးပြက်ပြက်ပြက်ပြက်သွားတာတင်းနာလေးပေါ်ရင်တင်းတဲ့အပေါ်မှာခံစားနေမှာတောက်နာလေးပေါ်ရင်တောက်နာလေးပေါ်ခံစားနေမှာ ပေါ်ပြလိုက်တာကယုတ်သိလိုက်တာကနာခံစားတာကဝေဒနာဝေဒနာနာခံစားတာကိုမြင်အောင်ကြည့်မှာခု အောက်ကယုတ်နဲ့နာနဲ့မရှိတော့နဲ့စိတ်ထဲမှာခံစားတဲ့သဘောလေးကိုမြင်အောင်ကြည့်ခံစားတဲ့သဘောလေးခံစားနေတာလေးနေတာခံခက်ဖြစ်နေရလားတက်တောင့်တက်တာခံစားနေတာလားစိတ်မှာဘလို့ခံစားနေရလဲခံစားတဲ့ဝေဒနာကိုကြည့် ဝေဒနာလေးဟာသူ့အတူပြက်ပြက်ပြက်ပြက်သွားတာအဲ့ခံစားတဲ့စိတ်ကလေးမြင်အောင်ကြည့်ခံစားတတ်တဲ့သဘောလေးဟာပြက်ပြက်ပြက်ပြက်သွားလို့အဲ့ဒါကိုအနေစာနာရာကြီးကိုကြိုက်တာကြီးကိုမကြည့်တော့ဘူးနာရာကြိုက်တာပေါ်မှာခံစားတတ်တဲ့ဝေဒနာကြီးအနေစာကိုမြင်အောင်ကြည့်တာခံစားမှုရဲ့မမြဲတဲ့သဘောလေး ပြက်ပြက်ပြက်ပြက်သွားတဲ့သဘောလေးခံစားတဲ့သဘောလေးအပြက်ကိုမြင်အောင်ကြည့်အပြက်ကိုမြင်အောင်ကြည့်မှအပြက်ကိုမြင်အောင်မကြည့်ရင်အဲ့ဒီငါခံစားတယ်ငါနာတယ်ဆိုပြီးအဲ့ဒီမှာဒိဋ္ဌိကပ်အဲဝေဒနာပေါ်မှာကပ်တဲ့ဒိဋ္ဌိစိတ်ပေါ်မှာကပ်တဲ့ဒိဋ္ဌိငါစိတ်ငါစိတ်လို့လုပ်နေအဲ့ဒါဒိဋ္ဌိ ငါပူတယ်ငါတောက်တယ်ငါတင်းတယ်လို့ရင်အဲ့ဒါရုပ်ပေါ်မှာသွားကတ်တဲ့ဒိဋ္ဌိရုပ်ပေါ်မှာစိတ်ပေါ်မှာဝေဒနာပေါ်မှာဒိဋ္ဌိဝင်ဝင်ကတ်တယ်အဲ့ဒီဒိဋ္ဌိကိုအကတ်မခံနဲ့ငါနာတယ်ဆိုတာမရှိဘူးငါကြိုက်တယ်ဆိုတာလည်းမရှိဘူးခံစားမှုသဘောဝေဒနာလေးပဲရှိတယ်ဝေဒနာလေးကလည်းသူကသူခံစားတဲ့စိတ်ကလေးဝေဒနာဆိုတာနံတရားလေးအဲ့နံကဘာလဲသူကသူခံစားတာလေးကိုပြောတာ ကောင်းတာလေးခံစားတယ်ဆိုတာလေးခံစားတယ်ကိုယ်စိတ်ထဲမှာစစ်ကြည့်အခုချိန်မှာငါထိုင်းနေရင်အောက်ကဓာလေးပါဖောက်ပြန်တဲ့အပေါ်မှာသွားပြီးငါဘလို့ခံစားနေတာလဲမကောင်းမှုလို့ခံစားနေတာလားကောင်းတယ်လို့ခံစားနေရလားတက်တာတယ်လို့ခံစားနေတာလားခံစားတဲ့သဘောလေးကိုမြင်အောင်ကြည့်မြင်အောင်ကြည့်အဲ့ဒီခံစားမှုသဘောလေးအတွက်သူခံစားပြက်ခံစားပြက်ခံစားပြက်နေတာ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 မြင်သမျှကြားသမျှနမ်းသမျှစားသမျှမှာစိတ်မှာဘလို့ခံစားတယ်ဆိုတာနောက်ပိုင်းအဲ့လိုရှုရမှာအခုကတထိုင်တွင်းအခုတရားထိုင်နေတွင်းဆိုတော့ကာယတကားနေစောင့်ကြည့်အခုခန္ဓာကိုယ်မှာတင်းတာပေါ်နေလားတောက်တာပေါ်နေလားတင်းသဘောတောက်သဘောရဲ့အပေါ်တွေမှာစိတ်ကဘလို့ခံစားနေတာလဲခံစားမှုနာဝေဒနာကိုပဲကြည့်ဝေဒနာနာခံစားတဲ့သဘောလေးသူကသူပြက်ပြက်ပြက်ပြက်သွားတာမြင်အောင်ကြည့် အဲ့ဒါပြက်တာကို မြင်အောင် မကြည့်နိုင်မကြည့်လိုက်နိုင်ရင်တော့ပူတယ်တောက်တယ်တင်းတယ်ဆိုပြီးအဲ့သွားတင်ညာပေးမှအဲ့ဒါတင်ညာတွေအပေးမှားရင်တော့နောက်ကလောဘဒေါသမောဟဖြစ်ရင်အဲ့ဒါခန္ဓာ၅ပါးအစဉ်ကြီးလဲထွက်သွားမှာလောဘဖြစ်လိုက်ဒေါသဖြစ်လိုက် မောဟဖြစ်လိုက်ကြိုက်တယ်မကြိုက်ဘူးငါမခံနိုင်ဘူးဒိဋ္ဌိတွေကတ်လာမယ်ဒေါသတွေဖြစ်လာမယ်ဆိုရင်အဲ့ဒါခန္ဓာ၅ပါးအစဉ်ကြီးလဲပြီးဥပါဒณะခန္ဓာကြီး အဲ့ဒီပေါ်မှာအနိစ္စလည်းမမြင်လိုက်ရဘူးဒုက္ခလည်းမမြင်လိုက်ရဘူးဆိုရင်သွားပြီးအဲ့ဒါတေဂာနာနီးကြတော့အဲ့ဒါခန္ဓာအစဉ်ပရိစ္ဆသမုပ္ပါစိတ်ရလဲပြီးတော့အဲ့ဒါလောဘဒေါသမောဟအပယ်ဆွဲချတော့အပယ်လေးပါးကြာသွားတာအခုမြေအောင်ကြီးဒါတော့မတို့ဖောက်ပြန်နေတဲ့သဘောစုရတာရူပခန္ဓာရုပ်သဘောတွေသွားသွားတိတိပြီးတော့ပြောင်းပြောင်းညှွတ်တဲ့ခန္ဓာကအဲ့ဒါဝိညာဉ်နဲ့ခန္ဓာနံတရား အခုခံစားတာလေးကိုကြည့်နေဝေဒနာခန္ဓာခံစားမှုသဘောလေးစိတ်မှာ မခံစားကျင်တာလေးနေသာခံခက်ဖြစ်နေတာလေးတနှုတ်နှုတ်ဆင်းရဲနေတာလေးဒါကြီးကဘယ်တော့ပြောက်မှာလဲငါတော့ဘယ်လိုလောက်ပြလိုက်မှာပဲဟောစိတ်မှာမခံစားခြင်းရင်အဲ့ဒီဖြစ်နေတဲ့စိတ်ကလေးတွေမြင်အောင်ကြည့်မြင်အောင်ကြည့် ခံစားမှုသဘောလေးတွေမြင်အောင်ကြည့်သူခံစားတာလေးသူကသူခံစားပြက်အဲ့ဒီပေါ်မှာတင်းတယ်တောက်တယ်လို့တင်ညာပေးလိုက်ရင်တော့တင်ညာခန္ဓာဝေဒနာပေါ်မှာမှလယ်ထွက်သွားပြီအဲ့ဒါတဏှာဘက်ကိုကူးတော့မှဒိဋ္ဌိဘက်ကိုကူးတော့မှတင်ညာတွေသွားပေးမိရင်တင်းတယ်လဲတင်ညာမပေးနဲ့တောက်တယ်လဲတင်ညာမပေးနဲ့ဝေဒနာရဲ့အပြက်ကိုပဲမြင်အောင်ကြည့်ဝေဒနာသဘောသူကသူခံစားတာလေးခံစားပြီးပြက်တာပဲရှိတယ် တင်တယ်ဆိုတာမရှိတောက်တယ်ဆိုတာမရှိပူတယ်ဆိုတာမရှိအေးတယ်ဆိုတာမရှိကြိုက်တယ်ဆိုတာမရှိတင်းတယ်တောက်တယ်ပူတယ်အေးတယ်ဆိုတာတင်ညာတွေတော့အပေးမှားနေပါလားအဲ့ဒီတင်ညာအပေးမှားရင်တော့နောက်ကသင်္ခါရခန္ဓာတင်ညာကတင်ညာခန္ဓာသင်္ခါရခန္ဓာလို့ခေါ်တဲ့လောဘတွေဒေါသတွေမောဟတွေဒိဋ္ဌိတွေတဏှာတွေလိုက်ရရင်ဩဥပါဒာနခန္ဓာဆိုတာဒါပဲ အဲ့ဒီဥပါဒံတရားတွေပြုတ်ဖို့ပြိဿသမုပ္ပါစိတ်ရကြီးရပ်ဖို့ကတော့ဝေဒနာမှတဏမကုအောင်ခံစားတဲ့သဘောကနေဖြတ်ပြီးရှုတင်းတယ်တောက်တယ်ဆိုပြီးတော့ဝေဒနာမှတဏကုသွားပြီးတော့လောဘဒေါသဖြစ်ရင်အဲ့ပေါ်လာတဲ့လောဘဒေါသမောဟစိတ်တွေအကုန်ရှုချစိတ်တွေရမမြဲတဲ့သဘောအော်ငါစိတ်ထဲမှာဝေဒနာတက်လာပြီးတော့ဒီပေါ်မှာဆင်းရဲနေတာဒေါသဖြစ်နေပါလားမကြင်မနှက်ဖြစ်နေပါလားအဲ့ဖြစ်ရင်လည်းဖြစ်တဲ့စိတ်တွေအကုန်ရှုချ အဲ့ဒီစိတ်တည်းရဲ့လောဘစိတ်ဖြစ်တယ်ဖြစ်တဲ့လောဘလည်းပြိဿသမုပ္ပါလဲသွားလို့အဲ့ဒါလောဘဖြစ်တာဒေါသဖြစ်တာမောဟသွားဖြစ်ရတာအဲ့ဒီလဲသွားတဲ့စိတ်တည်းရဲ့အပေါ်မှာလည်းရှုလောဘစိတ်လေးဖြစ်လာရင်ဖြစ်လာတဲ့စိတ်ကလေးကိုမြင်အောင်ကြည့်မခံနိုင်တဲ့ဒေါသစိတ်ဖြစ်ရင်အဲ့ဒေါသစိတ်လေးမြင်အောင်ကြည့်အဲ့ဒီလောဘစိတ်ကလေးဖြစ်လိုက်ဒေါသစိတ်ကလေးဖြစ်လိုက်ပုထုဇဉ်တွေဆိုတော့ဝေဒနာမှတဏှာဖြတ်ဖို့ရာက ဒါနီလန်ပေးပေမဲ့ကုကူသွားတယ်ခန္ဓာ၅ပါးလုံးလဲလဲသွားတာအဲ့ဒီလဲလဲသွားတဲ့အခါမှာကိုကသိလိုက်တော့ဒေါသဖြစ်ပြီးမှသိရတာလှုပ်ချင်တဲ့စိတ်လေးဖြစ်ပြီးမှသိရတယ်ဒါတမာရီအားကောင်းပြီးမှတကယ်ရှုနိုင်တဲ့ပုဂ္ဂိုလ်မှဝေဒနာရဲ့သဘောခံစားပြက်ခံစားပြက်ခံစားပြက်ကဖြတ်နိုင်တာအဲ့လိုမှမဟုတ်ရင်ပြိဿသမုပ္ပါစိတ်ရဲ့လဲထွက်သွားတာလဲထွက်သွားတော့ဘယ်ရောက်သွားလဲလောဘတွေဖြစ်လိုက်တယ်ဒေါသတွေဖြစ်လိုက်တယ် အဲ့ဒီသင်္ခါရတွေဖြစ်သွားတဲ့အချိန်မှလည်းပဲရှုအဲ့ဒါကိုရှုဩလောဘဖြစ်လိုက်ဒေါသဖြစ်လိုက်မောဟဖြစ်လိုက်ခန္ဓာ၅ပါးအစိမ်ကြီးဖြစ်ပြီးတော့ပြက်သွားပါလားဩလောဘစိတ်ကလေးဖြစ်လဲခန္ဓာ၅ပါးဖြစ်ပြီးပြက်တာဒေါသစိတ်ကလေးဖြစ်လာတော့လဲခန္ဓာ၅ပါးဖြစ်ပြီးပြက်တယ်ဩဒီခန္ဓာတွေဟာဖြစ်ပြီးပြက်နေတာပါလားဒေါသရဲ့ခန္ဓာ လောဘရဲ့ခန္ဓာမောဟရဲ့ခန္ဓာအဲ့ဒီမှာဖြစ်ပေါ်လာတဲ့ခန္ဓာ၅ပါးဟာမြဲသလားပြန်ကြည့်မမြဲဘူးဖောက်ပြန်နေတာကရူပခန္ဓာရုပ်သဘောတွေဖောက်ပြန်နေတာပြောင်းလဲနေတာရူပခန္ဓာပြောင်းပြောင်းပြောင်းပြောင်းညွတ်နေတာအဲ့ဒီရုပ်ပြောင်းတာကိုသွားသွားညွတ်ညွတ်ညွတ်ညွတ်သိနေတာကဝိညာဉ်နဲ့ခန္ဓာဩဒီပေါ်မှာ ကောင်းသဘောဆိုးသဘောကိုခံစားတာကဝေဒနာခန္ဓာပါလားဝေဒနာခန္ဓာပေါ်ကနေကိုကမရှုလိုက်နိုင်လို့တင်းတယ်လို့တောင့်တယ်လို့ပူတယ်လို့သွားပြီးတင်ညာပေးလိုက်တာကတင်ညာခန္ဓာပါလားဩဒီတောက်နိုင်တင်းတယ်လို့တင်ညာပေးပြီလို့နောက်ကလောဘတွေဒေါသတွေဖြစ်ရတာသင်္ခါရခန္ဓာဒိဋ္ဌိတွေကပ်ပါလားဒိဋ္ဌိတို့ဒေါသတို့ဖြစ်ရတာသင်္ခါရခန္ဓာ ဩခန္ဓာ၅ပါးအစဉ်ကြီးဖြစ်ပြီးတော့ပြတ်သွားရပါလားသုံးသပ်ကိုယ့်ရဲ့ခန္ဓာကိုယ်မှာဝေဒနာနေဖြတ်နိုင်တဲ့ပုံကလည်းခံစားမှုသဘောလေးကိုပဲမြင်အောင်ကြည့်ဝေဒနာမဖြတ်နိုင်လိုက်လို့ဒါလေးပါးပေါ်ကနေပြီးတော့ဒေါသတွေတောကတွေဖြစ်ရင်လည်းခန္ဓာ၅ပါးလုံးကိုမြင်အောင်ကြည့်သင်္ခါရခန္ဓာကနေပြီးတော့နောက်ဆုံးလောဘဒေါသမောဟတွေဖြစ်ပြီးပြတ်သွားတယ် လောဘစိတ်ကလေးပေါ်လာတယ်ကိုကရှုလိုက်တယ်အဲ့လောဘလေးကဖြစ်ပြီးပြတ်သွားတာဒေါသစိတ်ကလေးပေါ်လာတယ်ကိုကရှုလိုက်တယ်အဲ့ဒေါသစိတ်ကလေးဖြစ်ပြီးပြတ်သွားတာအဲ့ဒါဒါတရားတထိုင်တွင်းနဲ့ရှုရင်းရှုရင်းနဲ့အိမ်မှာနေရင်းနဲ့လဲဒေါသစိတ်လေးဖြစ်ရင်ဖြစ်တာလေးကိုမြင်အောင်ကြည့်လိုက်ဩငါဒေါသစိတ်ကလေးဖြစ်ပြီးတော့ဒါခန္ဓာပရိစ္ဆသမုပ္ပါကြီးလဲသွားပါလားခန္ဓာ၅ပါးကြီးဒေါသလေးဖြစ်လိုက်တယ်ခန္ဓာ၅ပါးဖြစ်ချုပ်မောဟလေးဖြစ်လိုက်တယ်ခန္ဓာ၅ပါးဖြစ်ချုပ် ဖြစ်ပြီးပြတ်သွားတဲ့သဘောပဲလောဘရဲ့ခန္ဓာဒေါသရဲ့ခန္ဓာမောဟရဲ့ခန္ဓာအော်ခန္ဓာအစဉ်ကြီးတွေဖြစ်ပြီးပြတ်နေရတာပဲဒီထဲမှာငါသူတော်ဘာယောက်ျားမိန်းမမရှိပစ္စုပန်ပေါ်ဆဲခန္ဓာခန္ဓာ၅ပါးဒါပစ္စုပန်ပေါ်ဆဲခန္ဓာတွေကြာတာလေးမှလည်းခန္ဓာ၅ပါးဖြစ်ပြီးပြည့်ရတာနာနာလေးပေါ်မှာလည်း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 ပူတာပေါ်တော့လေခန္ဓာ၅ပါးဖြစ်ပြီးပြည့်ရတယ်အေးတာပေါ်တော့လေခန္ဓာ၅ပါးဖြစ်ပြီးပြည့်ရတယ်ဩခန္ဓာ၅ပါးယုံနာ၂ပါးမမြဲတဲ့အနိစ္စပဲရှိပါလားသူခန္ဓာတွေကမမြဲတဲ့အနိစ္စကိုပြတာငါတို့ကမြဲတယ်လို့တီးတယ်လို့တန့်တယ်လို့သွားပြီးထင်းနေပါလားအဲ့တော့ရှုခန္ဓာ၅ပါးရှုနိုင်တဲ့ပုဂ္ဂိုလ်ကလည်းသုံးသက် ဥသဘောတောင်းသဘောတင်းသဘောပေါ်ပြနေတာတွေကရူပခန္ဓာရဲ့သဘောတွေပဲဒီရုပ်တွေဖောက်ပြန်နိုင်ဖောက်ပြန်နိုင်မှာသွားသွားသိနေတာကနာအဲ့ဒါကိုဝိညာဉ်နဲ့ခန္ဓာလို့ခေါ်တယ်။အော်ဒီပေါ်မှာကောင်းတယ်ဆိုးတယ်လို့ခံစားနေတာကဝေဒနာနှစ်သက်တယ်မနှစ်သက်ဘူးကောင်းတယ်မကောင်းဘူးခံစားမှုတွေခံစားတဲ့သဘောတွေကသူကသူခံစားပြီးပြက်တဲ့အနိစ္စ အဲ့ဒါမြင်အောင်မရှုလိုက်နိုင်ရင်ပြိဿသမုပ္ပါဆက်ရကူးပြီးတော့တောက်နေတင်းနေပူတယ်လို့သွားတင်ညာပေးလိုက်မယ်အဲ့ဒါတင်ညာခန္ဓာခံစားတာကဝေဒနာခန္ဓာတောက်နေတင်းနေပူတယ်ခွေးကြောင်ကြက်ငှက်သားသမီးလို့တင်ညာပေးတာကတင်ညာခန္ဓာအဲ့ဒီတင်ညာတွေရဲ့အပေါ်မှာလောဘတွေဒေါသတွေမောဟတွေဖြစ်ရတာသင်္ခါရခန္ဓာဆိုဩခန္ဓာအစဉ်ကြီးခန္ဓာပြိဿသမုပ္ပါ စိတ်ရကြီးလဲနေရပါလားခန္ဓာ၅ပါးကြားတာပေါ်မှာလဲခန္ဓာနာတာပေါ်မှာလဲခန္ဓာပူတာလေးပေါ်တော့လေဩပူတာလေးတစ်ချက်သိလိုက်တာနဲ့ခန္ဓာ၅ပါးကြီးဖြစ်ဖြစ်ဖြစ်ဖြစ်သွားပါလားအဲ့ဒီခန္ဓာ၅ပါးဖြစ်သွားတဲ့အပေါ်မှာဩခန္ဓာတွေဟာမမြဲပါလားလောဘစိတ်ကလေးဖြစ်ပေါ်လိုက်ကိုကကြည့်လိုက်တဲ့အဲ့လောဘစိတ်ကလေးချုပ်သွားပြီဒေါသစိတ်ကလေးဖြစ်ပေါ်လာတယ် ဒေါသစိတ်ကလေးကလည်းဒါသင်္ခါရခန္ဓာထဲမှာဖြစ်တာနော်လောဘတွေဒေါသတွေမောဟတွေဆိုတာစေတသိက်တွေအဲ့ဒီစေတသိက်တွေစိတ်ကိုချယ်လှယ်နေတဲ့စေတသိက်တွေဒိဋ္ဌိတွေဖြစ်လိုက်ဒေါသတွေဖြစ်လိုက် လောဘတွေဖြစ်လိုက်အဲ့ဒီလောဘတွေရဲ့ဖြစ်ပြီးပြက်သွားတာတွေဒေါသတွေရဲ့ဖြစ်ပြီးပြက်သွားတာတွေမောဟတွေရဲ့ဖြစ်ပြီးပြက်သွားတာတွေအဲ့ဒီဖြစ်ပြီးပြက်သွားတဲ့သင်္ခါရတရားတွေရဲ့အပေါ်မှာ မမြဲတဲ့အနှိမ့်စကိုမြင်အောင်ကြည့်မမြဲတဲ့အနှိမ့်စသဘောမြင်အောင်ကြည့်ခန္ဓာ၅ပါးအစဉ်ကြီးရဲ့အပေါ်မှာဩခန္ဓာတွေဟာဖြစ်ပြီးပြက်နေရပါလားခန္ဓာ၅ပါးဖြစ်ပြီးပြက်နေပါလားလို့ဒါခန္ဓာ၅ပါးထိ ရှုနိုင်တဲ့ပုံကိုအဲ့လိုကိုလိုက်ရှုရရှုရုပ်တဘာဝကိုရှုနိုင်တဲ့ပုံကလည်းရုပ်သဘောတွေရှုတောင်သဘောတွေတင်းသဘောတွေ မာသဘောတွေပျော်သဘောတွေလေသဘောတွေပူသဘောတွေချိန်ချိန်ချိန်ချိန်ရိပ်ရိပ်ရိပ်ရိပ်ဘာတွေပေါ်နေလဲရုပ်ရဖောက်ပြန်တဲ့သဘောတွေရုပ်ဖောက်ပြန်နိုင်ဖောက်ပြန်နိုင်မှနာမ်ရပြောင်းပြောင်းပြောင်းပြောင်းညှွတ်နေတာတွေဩဒီရုပ်ကလည်းသူ့သဘောဖြစ်ပြီးပြက်အနိစ္စနာမ်တွေကလည်းဖြစ်ပြီးပြက်အနိစ္စသဘောတွေဒီရုပ်နဲ့ဒီနာမ်ဟာဖြစ်ပြီးပြက်နေရပါလား ရုပ်တဘာဝတွေကလည်းငါကိုဆိုတာလည်းမရှိငါဥစ္စာဆိုတာလည်းမရှိငါဆိုတာလည်းမရှိကဲပျောက်ညွတ်တတ်တဲ့နာငါရောငါပိုင်လားအစိုးရသလားပြန်ကြည့်ပျောက်ညွတ်တဲ့နာငါလည်းပိုင်လည်းမပိုင်ဘူးအစိုးလည်းမရဘူးငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ရုပ်ကလည်းသူ့တဘာဝဖြစ်ပြီးပြက်နေရတယ်နာနေရလည်းဖြစ်ပြီးပြက်နေရတယ် ခံစားတတ်တဲ့ဝေဒနာတွေကလည်းသူ့အတူခံစားပြက်ခံစားပြက်အကုန်လုံးပြက်နေရတဲ့သဘောတွေပဲရှိပါလားဥရဲဆိုတာမရှိတောက်နေဆိုတာမရှိတင်းနေဆိုတာမရှိရုပ်ကိုရုပ်လို့မသိဘူးနာမ်ကိုနာမ်လို့မသိတော့ပူတယ်တောက်တယ်လို့သွားပြီးတင်ညာပေးလို့လောဘဒေါသမောဟဒိဋ္ဌိဆိုတဲ့သင်္ခါရတရားတွေဖြစ်ရတာပဲပြိဿသမုပ္ပါကြီးလဲသွားတာ အဲ့တော့လဲသွားရင်လဲလဲသွားတဲ့အတိုင်းပဲအဲ့လောဘဒေါသမောဟတွေဖြစ်ပြီးပြက်သွားတာမြင်အောင်ကြည့်မခံညင်တဲ့စိတ်ကလေးတွေဖြစ်ပြီးပြက်တယ်မြင်အောင်ကြည့်ခန္ဓာ၅ပါးယုံနာ၂ပါးဒီအပေါ်မှာဆင်ញင်သုံးသပ်ပြီးတော့ပွားများပြီးတော့ရုပ်ကိုလည်းရုပ်လို့သိတယ်နာမ်ကိုလည်းနာမ်လို့သိတယ်ခန္ဓာ၅ပါးကိုလည်းခန္ဓာ၅ပါးလို့သိတယ် လောဘဒေါသမောဟတွေကလည်းဖြစ်တိုင်းဖြစ်တိုင်းမှာတတိထားပြီးတော့ကိုစောင့်ပြီးတော့ရှုနိုင်ရင်သေဃာနာနေဥစ္စံတို့တရားတော်မတွေအော်ဟစ်ငိုယိုပြီးသေးတရားမလို့ကဲပါအောင်ယူပါအောင်ပြောတရားမလို့အော်ခန္ဓာ၅ပါးယုံနာတရားတွေဟာ ဖြစ်ပြီးပြက်နေတဲ့အနိစ္စပဲဒီယုံနဲ့ဒီနာဟာမမြဲတဲ့သဘောအစိုးမရတဲ့သဘောမပိုင်တဲ့သဘော အကုန်လုံးဉာဏ်နေမြင်လာမှာ မမြဲတဲ့အနိစ္စကိုဒါပိုင်ပိုင်ခြားခြားတာရှုရုပ်ရဲ့လက္ခဏာတွေပြောင်းလဲနေတာမြင်အောင်ကြည့်နာမ်ရဲ့လက္ခဏာပြောင်းလဲနေတာမြင်အောင်ကြည့်ရုပ်နာနှစ်ပါးခန္ဓာ၅ပါးကြီးဟာသူကသူဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်အဲ့ဒီလိုတင်းတာလေးပေါ်ရင်လည်းအဲ့ဒါခန္ဓာ၅ပါးဖြစ်ပြက်သွားတာနော်တင်းတာလေးပေါ်တယ်ပေါ်နေတဲ့တင်းတာလေးအပေါ်မှာသုံးသက်ကြည့် အဲ့တင်းတာလေးပေါ်ပေါ်ပေါ်ပေါ်ပြနေတာဒီယုတ်တရားပေါ်ပေါ်ပြနေတာအဲ့ဒါကိုခန္ဓာဖွဲ့လိုက်တော့ရူပခန္ဓာလို့ပြောတာဩတင်းသဘောလေးပေါ်ပြဒါရူပခန္ဓာတောက်တဲ့သဘောလေးတွေပေါ်ပြတော့လေဒါရူပခန္ဓာတစ်မျိုးပြီးတစ်မျိုးပေါ်ပြနာရုပ်ရဲ့သဘောရုပ်ပေါ်တိုင်းပေါ်တိုင်းမှာနာလေးပြောင်းပြောင်းပြောင်းပြောင်းညွတ်နေရတာအဲ့ဒါလေးကိုနာကိုဝိညာဉ်နဲ့ခန္ဓာလို့ပြောတာဩ ရုပ်ကပေါ်ပြတယ်နာမ်ကပြောင်းညွတ်တယ်ဟောခန္ဓာနှစ်ပါးဖြစ်အဲ့ဒီရုပ်နဲ့နာမ်နဲ့ဖြစ်ပေါ်တဲ့အပေါ်မှာခံစားတတ်တာကဝေဒနာဩဝေဒနာဝေဒနာခန္ဓာခံစားတဲ့သဘောလေးစိတ်မှာမခံကျင်စားကျင်တာလေးနေသာခံခက်ဖြစ်နေတာလေးကောင်းတယ်လို့ခံစားတာလေးဆိုးတယ်လို့ခံစားတာလေးအဲ့ဒီခံစားတဲ့သဘောလေးကလေသူကသူခံစားပြီးသူကပြက်တာအဲ့ဒါခံစားပြက်တာမမြင်ရင်ဘာဖြစ်မှာလဲ နောက်ကဥရဲတောက်နေတင်းတယ်လို့သွားပြီးတော့တင်ညာတွေသွားပေးတာအဲ့တင်ညာတွေသွားပေးရင်အဲ့ဒါတင်ညာခန္ဓာဖြစ်ပြီးလဲထွက်သွားပြီးအဲ့တင်ညာအပေးမှရင်နောက်ကလိုက်လာမယ်ဒေါသတွေလောဘတွေဒိဋ္ဌိတွေအဲ့ဒါကြောင့်မို့သင်္ခါရခန္ဓာကြီးဖြစ်ရတော့ဩခန္ဓာ၅ပါးအစဉ်ကြီးလောဘဖြစ်လဲစိတ်ထဲမှာသိလိုက်ဒေါသဖြစ်ရင်လည်းဩငါခန္ဓာ၅ပါးအစဉ်ကြီး လောဘရဲ့ခန္ဓာဒေါသရဲ့ခန္ဓာမောဟရဲ့ခန္ဓာခန္ဓာ၅ပါးအစဉ်ကြီးငါမှာဖြစ်နေပါလားဒီခန္ဓာ၅ပါးအစဉ်ဖြစ်နေတာလဲမြဲသလားကြည့်လိုက်တော့မမြဲဘူးအနိစ္စမမြဲတဲ့လက္ခဏာအဲ့တော့ခန္ဓာ၅ပါးလုံးရှုနိုင်လဲရှုမရှုနိုင်လဲရုပ်ရဲ့သဘောကနေရှုနာမ်ရဲ့သဘောရှုနိုင်တဲ့ပုဂ္ဂိုလ်ကနာမ်သဘောရှု ဝေဒနာကရှုနိုင်တဲ့ပုဂ္ဂိုလ်ကဝေဒနာကရှုခန္ဓာ၅ပါးလုံးကရှုနိုင်တဲ့ပုဂ္ဂိုလ်ကရှု ကိုယ့်ရဲ့ဉာဏ်နဲ့ကိုယ့်ရဲ့အစဉ်အတန်းနဲ့ကိုဘလောက်ထိဉာဏ်ကရှုနိုင်ပြီလဲငါရုပ်လက္ခဏာတွေပဲငါရှုနိုင်တယ်ဆိုရုပ်တစ်လုံးကနေရှုအဲ့ဒါရုပ်တစ်ခုကနေရှုနေရင်အဲ့ဒါကာယ ानु ပဒနာပဲရုပ်တည်းဖောက်ပြန်တာတွေပြောင်းလဲတာတွေကာယ ानु ပဒနာရှုလဲနိဗ္ဗာန်ရောက်တာဝိညာဉ်တစ်လုံးကနေရှုဝိညာဉ်နဲ့ခန္ဓာစိတ်လေးတစ်လုံးကိုရှုလဲနိဗ္ဗာန်ရောက်မှာပဲ ဝေဒနာကနေရှုတော့လည်းနိဗ္ဗာန်ရောက်မှာဟိုဘက်တင်ညာနဲ့သင်္ခါရဘောကနေမှဓမ္မာနုပတနာနဲ့ရှုချလိုက်တော့လည်းနိဗ္ဗာန်ရောက်မှာပဲရှုစရာဒီတတိပဋ္ဌာန်တရား၄ပါးပဲရှိတယ်ရုပ်ပေါ်မှာတင်ရှုနေကာနုပတနာစိတ်ကလေးကို ရှုနေဝိညာဉ်နဲ့ခန္ဓာဝေဒအဲစိတ်ဓာနုပတနာစိတ်လေးတစ်လုံးကိုရှုနေဝေဒနာရဲ့အပေါ်ကနေရှုနေဝေဒနာခန္ဓာ ဝေဒနာခန္ဓာဝေဒနာဘဝနေရှုနေဝေဒနာနုပတနာဖြစ်နေပြီအဲ့ဒါဝေဒနာနုပတနာဝေဒနာရဲ့အပေါ်ကနေရှုတင်ညာနဲ့သင်္ခါရအပေါ်မှာရှုရင်ဓမ္မနုပတနာသတိပဋ္ဌာန်တရား၄ပါးကိုကြိုက်တာနဲ့ရှုရုပ်ရှုမှနာမ်ရှုမှမဲ့ဖို့ရမယ်မဟုတ်ဘူးမြတ်စွာဘုရားတတိပဋ္ဌာန်တရား၄ပါးလုံးကြိုက်တာနဲ့ရှု ကိုယ့်ရဲ့ပါရမီအလျောက်အထုံလျောက်ဉာဏ်နေရင့်လာလိမ့်မယ်ခန္ဓာ၅ပါးလုံးကနေမှအကုန်လုံးကိုရှုရင်အဲ့ဒါသင်္ခါရခန္ဓာကနေရှုတာဖြစ်သွားတော့တာပေါ့လောဘစိတ်ကလေးဖြစ်တယ်ဒေါသစိတ်ကလေးဖြစ်တယ်မောဟစိတ်ကလေးဖြစ်တယ်ဖြစ်ပြီးသွားမှကိုကရှုလိုက်ရတာရှုလိုက်တဲ့အခါကျတော့အော်လောဘစိတ်ကလေးကလည်းဖြစ်ပြီးပြက်ဒေါသစိတ်ကလေးကလည်းဖြစ်ပြီးပြက်မောဟစိတ်ကလေးတွေဖြစ်ပြီးပြက်အော်ခန္ဓာအစဉ်ကြီး ခန္ဓာ၅ပါးလုံးဖြစ်ပြီးပြက်ခန္ဓာတွေဟာဖြစ်ပြီးပြက်တဲ့အနိစ္စပဲခန္ဓာ၅ပါးရဲ့အနိစ္စကိုမြင်အောင်ရှုတာခန္ဓာ၅ပါးလုံးရှုရတာနားမလဲတဲ့ယောဂီများကယုတ်ကနေရှုရုပ်သဘောတွေဖောက်ပြန်နေတာတွေပြောင်းလဲနေတာတွေအဲ့ဒီလိုများမှာရုပ်ပေါ်မှာနာမ်ပေါ်မှာခန္ဓာပေါ်မှာငါကိုငါဟာငါဥစ္စာလို့မစွဲလမ်းမဲ့နဲ့ ငါသူတစ်ပါးယောက်ျားမိန်းမလို့မစွဲလမ်းမဲ့နဲ့ငါနာတယ်ငါကြိုက်တယ်ငါထုံတယ်ငါကျင်တယ်လို့မစွဲလမ်းမဲ့နဲ့အနိစ္စလက္ခဏာမြင်အောင်သာရှုဦးဇင်းတို့တရားဓမ္မတွေအဲ့ဒါသေနီးသင်္นานမယ်အသေးတက်ပြီတေကနာနီမှာကဲပါအောင်ယူပါအောင်အောနေစရာမလိုဘူးဟိုခွေဖွင့်ပေးပါအောင်ဟိုပရိတ်ဖွင့်ပေးပါအောင်လည်းပြောစရာမလိုကိုတေကနာနီကျတော့ဘာမှလည်းမဖွင့်နဲ့ဘာမှလည်းလာမပြောနဲ့ အေးချမ်းချမ်းလေးငါတရားနဲ့ပဲငါနေမယ်အေးအေးလေးကိုတရားလေးနဲ့ကိုရှုနေရတာချမ်းသာလိုက်တာအဖေနေကောင်းလားအမေနေကောင်းလားလာမဲရင်ကိုအဲ့ဒါဆင်းရဲတာအတန်နေကြားနေရတာကိုဆင်းရဲတာငါတရားလေးနဲ့ငါနေရတာချမ်းသာလိုက်တာနင်တို့လာလာမေးလို့ဆင်းရဲတယ်တရားရှိတဲ့ပုဂ္ဂိုလ်ကအဲ့ဒါမျိုးဖြစ်တာတရားမရှိတဲ့ပုဂ္ဂိုလ်ကမျက်လုံးကြီးကလဲကလဲနဲ့ကဲမဲ့လူရှားတယ် လောက်ကြပါအောင်မောလှပြီဆိုလှပြီကြက်လှပြီနောက်ဆုံးပါဇက်ကမပြောနိုင်တော့မျက်စိရပဲကလဲကလဲကြည့်မျက်စိရလည်းနောက်ဆုံးမကြည့်နိုင်ဘူးမျက်စိရလည်းမှိန်ကြတော့စိတ်ထဲမှာနေဒေါသတွေတောကတွေဖြီးစည်းနေတာကိုကနဲ့ကိုဒါကြီးကိုမခံနိုင်ဘူးမရနိုင်ဘူးစိတ်ထဲမှာဒေါသမီးတွေတောက်လောဘမီးတွေတောက်မောဟမီးတွေတောက်ပြီးတော့အဲ့ဒီမီးဆရဘာတောက်လောင်ပြီးတော့သေရတဲ့ဘဝတွေနဲ့အပယ်လေးပုံပြန်ပြန်ဆင်းရတာများလာပြီတရားတော်မတို့ ခန္ဓာ၅ပါးလည်းမသိခဲ့ကြလို့ယုတ်နာနှစ်ပါးလည်းမသိခဲ့ကြလို့ယုတ်ကိုယုတ်မှမသိနာကိုနာမှမသိခန္ဓာဖြစ်တာခန္ဓာဖြစ်မှမသိအဲ့ဒီလိုဘဝနဲ့ကျင်လည်ခဲ့ရလို့အသေးတွေလည်းမတက်လို့ဘဝတွေမှာဒုက္ခတွေများခဲ့ပြီအပယ်လေးပုံကိုအကျဉ်းချင်းခံခဲ့ရပြီ သူများအသက်ခံရအဖြတ်ခံရအလှခံရအကြောခံရအစားခံရတဲ့ဘဝတွေများလာပြီဒီလိုသာသနာတော်ကြီးနဲ့တွေ့တော့မှရုပ်သဘောတွေနာမ်သဘောတွေ ခန္ဓာ၅ပါးရဲ့သဘောတွေအဲ့ဓာတွေကို မြင်အောင်ကြည့်မြင်အောင်ရှုအဲ့ဒီလိုရှုတတ်သွားဦးဇင်းတို့ဒကာဒကမတွေနီလန်းတစ်ခုရထားရင်ဘာမှပူစရာမလိုဘူးသေခြင်းတရားတော့မနှက်ဖန်လားနောက်နေ့လားနောက်နှစ်လားနောက်ရက်လားသူလည်းမပြောနိုင်ဘူးကိုလည်းမပြောနိုင်ဘူးဘလို့ပဲလာလာသေခြင်းတရားတွေဘလို့ပဲရင်ဆိုင်ရရင်ဆိုင်ရရုပ်တရားတွေရဲ့အပေါ်မှာနံတရားတွေရဲ့အပေါ်မှာ တဏမာနဒိဋ္ဌိမကတ်တော့ပဲနဲ့ငါကိုငါဟာလို့မစွဲပဲနဲ့တာအခုရုပ်တဘာဝနာမ်တဘာဝတွေရဲ့ဖြစ်ချင်းပြက်ချင်းကိုတာမြင်အောင်သာရှုသမ်းပါတရားဓမ္မတို့အသေးလဲတတ်ပါပြီလူဖြစ်ရကြိုးလဲနတ်ပါပြီ အနေလဲမြတ်ပါပြီသာသနာနဲ့တွေ့ရကြိုးနတ်ပြီဒီသာသနာတော်ကြီးတွေမှာထောက်ရတီရရရုပ်ကိုရုပ်လို့သိတယ်နာမ်ကိုနာမ်လို့သိတယ်အခု တင်းတယ်တောက်တယ်ထုံတယ်ကျင်းတယ်ပေါ်လာလို့မြုပ်ပြက်ဆိုထပြင်ပေးရပြီအာမရသေးဘူးနော်အဲ့ဒါရုပ်လို့မသိနာလို့မသိတော့အဲငါနာတယ်ငါကြိုက်တယ်ဆိုတော့ဒိဋ္ဌိကြောင့်မို့အဲ့ဒါထပြင်ပေးရတာမပေးရတာအခုတထိုင်တထိုင်တွင်းမှာဒီနှစ်နာရီလောက်ဆိုတော့ဘာမှကြာတာမဟုတ်ဘူးဒီချိန်လေးအတွင်းမှာမခံနိုင်လို့ပြင်ရပါပြီမရပါပြီလောက်ရပါပြီအဲ့ဒါဒိဋ္ဌိတွေကတ်နေတာဝေဒနာ ပေါ်လာတဲ့အခါဝေဒနာလို့လည်းမသိဘူးရုပ်လို့လည်းမသိဘူးနာမ်လို့လည်းမသိမသိတော့အဲ့ဒီမှာပရိစ္ဆသမုပ္ပါစိတ်ရကြီးလဲပြီးတော့ဒေါသတွေဖြစ်လိုက်တောကတွေဖြစ်လိုက်ဒါကြီးကဘယ်တော့ပျောက်မှလဲမပျောက်တော့ပါဘူးငါဟိုလိုလောက်ပြမှဒီလိုလောက်ပြမှဆိုတော့ဟောသွားပြီသင်္ခါရခန္ဓာအထိလဲသွားပြီဥပါဒဏ်တွေဖြစ်သွားပြီဆွဲလန်းသွားပြီဒိဋ္ဌိတွေကပ်ပြီးဒေါသတွေကပ်ပြီးအဲ့ဒီကပ်လာရင်လည်းရှုအဲ့ဒီစိတ်ကိုမြင်အောင်ကြည့် ဒိဋ္ဌိမီတွေဒေါသမီတွေအတောက်မခံနဲ့အလောင်းမခံနဲ့မြင်အောင်ကြည့်မြင်အောင်ရှုမြင်အောင်ရှုရုပ်ဘဝရှုနေတာလားနာမ်ဘဝရှုနေတာလားဝေဒနာဘဝရှုနေတာခန္ဓာ၅ပါးဘဝရှုနေတာလားတနည်းနည်းနဲ့ဒါရှုအကုန်ဘယ်ဟာရှုရှုအတူတူပဲ လောဘတွေဒေါသတွေမောဟတွေဖြစ်ပြီးမှသိရင်အဲ့ဒီဖြစ်ပြီးတဲ့လောဘဒေါသမောဟရဲ့ဖြစ်ပြီးပြတ်တောက်ရှုရုပ်ရဖောက်ပြန်တဲ့သဘောတွေကမြင်နေလို့ရှိရင်ဖောက်ပြန်တဲ့ရုပ်ရသဘောတွေမမြဲတာတွေမြင်အောင်ကြည့်စိတ်ကိုရှုခြင်းတဲ့ပုဂ္ဂိုလ်ကလည်းနာလေးတစ်လုံးရဲ့ပြောင်းပြောင်းပြောင်းပြောင်းပြီးတော့တိတိတိတိနေတာလေးပြောင်းပြောင်းညှွတ်နေတာလေးရဲ့မမြဲတဲ့အနေစာကိုမြင်အောင်ကြည့်ဝေဒနာနံခံစားတာကိုရှုတဲ့ပုဂ္ဂိုလ်ကလည်းစိတ်ထဲမှာကောင်းတာလေးခံစားတဲ့စိတ်ကလေး ဆိုတာလေးခံစားတဲ့စိတ်ကလေးကိုမြင်အောင်ကြည့်စိတ်လေးထဲမှာကောင်းသဘောဆိုးသဘောခံစားတယ်ခံစားပြက်ခံစားပြက်ခံစားပြက်မမှတ်နိုင်လို့သင်ညာနေပြီးသင်္ခါရကူးပြီးတော့လောဘဒေါသမောဟတွေဖြစ်သွားပြီးမခံနိုင်ဘူးမရနိုင်ဘူးဆိုပြီးတော့အဲ့ဒီဖြစ်သွားတဲ့ပုဂ္ဂိုလ်လည်းအဲ့ဒီသင်္ခါရသင်္ခါရခန္ဓာနေပြီးရှုလောဘစိတ်ကလေးတွေဖြစ်ပြီးပြတ်သွားတယ်ဒေါသစိတ်ကလေးတွေဖြစ်ပြီးပြတ်သွားတယ်မောဟစိတ်ကလေးတွေဖြစ်ပြီးပြတ်သွားတယ် ပူလောင်တဲ့စိတ်တောကဖြစ်တဲ့စိတ်ဒေါသဖြစ်တဲ့စိတ်အဲ့ဒါစိတ်ကလေးတွေတန္တရာခန္ဓာတန္တရာကြီးလဲနေရတာအဲ့ဒီလဲနေတဲ့စိတ်ကလေးတွေရဲ့ဖြစ်ချင်းပြက်ချင်းဖြစ်ချင်းပြက်ချင်းလေးတွေကို အနိစ္စရဲ့လက္ခဏာမြင်အောင်ကြည့်ပါ အဲအလုံးယောဂီတို့မိမိတို့အိန္ဒြေလေးတွေစစ်ထားလိုက်ပါတော့တောင်းနေတာတွေတင်းနေတာတွေမရှိပါစေတော့နဲ့တင်းနေတာတောင်းထရာကြီးခါကြီးညှက်ထားတာကြီးမရှိပါသေးတော့နဲ့ဖြေချလျှော့ချစိတ်ကိုငြိမ်အောင်ထားအေးအောင်ထားကြည်အောင်ထားဖြေးပြေးခြင်းလေးဖြုတ်ပါဒိဋ္ဌာပါမီပြည့်ပါပြီ လက်ဖြားတွေခြေပြားတွေကွေးလိုက်ဆန်းလိုက်ကွေးလိုက်ဆန်းလိုက်လေ့ကျင့်ခန်းလေးနည်းနည်းလုပ်ပြီးမှဖြုတ်ပေးပါ